ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မယုံကြီးပေါ်တွင်9ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော အစိတ်ရောသည့်ရေမတောင့်မိစေရန်တရားတော်ဘုရားသခင်ကိုရမေကြီးကအတွင်းများအတွင်းမှာရှိတဲ့အကြောင်းတွေသုံးသပ်ကြစမ်းပါကွာသုံးသပ်လို့ရှိရင်မင်းတို့ နိဗ္ဗာန်ဘက်ကိုရောက်ခြင်းအကြောင်းဟာတွေ့ပါလိမ့်မယ်တဲ့မင်းတို့အတွန်းကိုမသုံးတတ်တဲ့အတွက်နိဗ္ဗာန်ရောက်ကြောင်းကိုမတွေ့ပဲဖြစ်နေတာဒါဖြင့်ဒကာဓမ္မတို့ခန္ဓာကိုယ်အတွန်းကိုသုံးတတ်လို့ရှိရင်နိဗ္ဗာန်ရောက်ကြောင်းဟာတွေ့မယ်ပေါ့ဟုတ်ပါဘူးခန္ဓာကိုယ်အတွန်းကိုမသုံးတတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ခန္ဓာကိုယ်အတွန်းမှာအကြောင်းတရားတွေရှိအဲ့ဒီအကြောင်းတရားတွေကိုမသုံးတတ်တော့ပါဘူးလို့ဆိုလို့ရှိရင်ဖြင့်ဒုက္ခခတ်သိငြိမ်းငြိမ်းအကြောင်းဖြစ်တဲ့ မက်ခင်လည်းခန္ဓာကိုယ်ရဲ့ပေါ်လာမှမဟုတ်ဘူးမက်ခင်နဲ့တတ်ရမယ်တရားကိုလည်းတတ်เสียတရားရဲ့လို့သိမယ်မဟုတ်ဘူးဒီကဲ့သို့သောချွင်းချက်တွေအများကြီးလာเสียရှိလို့ဘုရားသခင်ကိုရမကြီးကမင်းတို့ခန္ဓာကိုယ်အတွင်းမှာကွာအကြောင်းတရားတွေရှိတယ်အဲ့ဒီအကြောင်းတရားတွေများသုံးသပ်ကြပါဆိုပြီးကြတာဘုရားသခင်ကိုရမကြီးကအမိန့်ထားသည်ဒါပြန်ဒီကန္နာကိုယ်ထဲမှာ သုံးတတ်တဲ့အခါကြလို့ရှိရင်လေဥပါတို့ခင်မောင်တို့ပြောင်းပြန်သုံးတတ်ရတယ်နော်မှန်ပါပါပြောင်းပြန်သုံးတတ်တယ်ဆိုတော့ဘာဖြစ်လဲတော့ဆိုတော့အကျိုးကနေပြီးဒီကလာအကြောင်းရှာလိုက်လို့ရှိရင်ဖြင့်တဲ့ပฏิလောမရှာလိုက်ရင်တွေ့ပါလေမှန်ပါနွယ်ရပင်ကိုဖျားကနေမပြီးရှာလိုက်မယ်ဆိုရင်ဥပါတို့ဥက္ကမောင်တို့အမြင့်တော်တွေ့မှာပဲမှန်ပါဖျားမှမတွေ့လို့ရှိရင်ဖြင့်အမြင့်က သူသွားခြင်းဟာပေါက်ခြင်းဟာပေါက်လာမယ်ဆိုလို့ရှိရင်ဘယ်နည်းနဲ့မှတရားဓမ္မတွေရှာလို့တွေ့ကြအကြောင်းမမြင်ဘူးဒါကြောင့်ဘုရားသခင်ကိုရမကြီးကမင်းတို့ခန္ဓာကိုယ်ထဲမှာကွာအကြောင်းတွေသုံးသပ်ကြစမ်းပါလို့ဆိုတော့တရားဓမ္မတို့ဘုန်းကြီးတို့လည်းဒီကနေ့သုံးသပ်ရလို့ရှင်းဖြင့်မူလဖြစ်တဲ့အကြောင်းနောက်ဆုံးတွေးသွားရင်တွေးမှာတွေးရင်ဒီအကြောင်းကိုဘယ်မင်းကလာတာပဲမင်းကမကောင်းတာပဲ မင်းဖြတ်မယ်ဆိုလို့ရှိရင်ဖြင့်မကောင်းကျိုးတွေဟူသေးဟာဘယ်လိုပဲကိုင်းခက်ရွက်လက်တွေဖြာနေစေကမူမူလအကြောင်းဖြစ်တဲ့အမြစ်ကိုဖြတ်လိုက်လို့ရှိရင်ဖြင့်မပြတ်เสียမရှိပါဘူးဆိုတာသေချာမှတ်ကြပါမှန်ပါပါသဘောပါပြီနော်မှန်ပါကဲဒါဖြင့်ဒကာဓမ္မတွေခန္ဓာကိုယ်ထဲမှာအိုနာသေးဆိုတာတော့ဖြင့်ဩအိုလာပြီအိုလာပြီဆိုတာကိုယ်တိုင်လည်းပြောကြတယ်ဒီနေ့အခြားဝေဒနာများလာပြီဆိုတာလည်းကိုယ်တိုင်လည်းပြောကြတယ် ဒီနေ့ကျသင်္ချိုင်းမျက်ဆုံးထိုးပါဗောဆိုတာလေကိုယ်တိုင်လည်းပြောကြပြောကြဘူးပြောကြပါဘုနာသေးရှိပြီးဒီကလာနေတယ်ဒီဘုနာသေးဒီကလို့ရှင်ဒကာဓမ္မတို့ဘယ်ကလာကြုံဆိုတဲ့အကြောင်းကိုခင်ဗျားတို့မတွေးလို့ရှင်းဖြင့်မိတ်ခံနေုံပဲရှိမှာပဲနောက်တစ်ခါတွေးလဲမိတ်ခံုံပဲမှန်ပါပါ ဘာလို့တော့ဆိုတော့သူအကြောင်းကိုမသိတော့အကြောင်းမဖြတ်တာမဖြတ်တတ်လို့ရှိရင်ဘယ်ခဏခဏတွေ့တွေ့တိုင်းတွေ့တိုင်းခေါင်းဆင့်ခံယူမဲ့ဆိုတဲ့အိဗယ်မရောက်ဘူးလားရောက်ပါဘူးဒါကြောင့်အာလုံကဓမ္မတွေဒီခန္ဓာကိုယ်ကြီးထဲမှာဩနာသေးဆိုတဲ့တရားတွေဟာအပြည့်နဲ့ရှိနေတယ်နော်မှန်ပါဘူးသုံးသပ်ပါတဲ့ပြန်ပြီးဒီကလာသုံးသပ်ကြစမ်းပါလို့ဘုရားကသမသနာသုတ်ဆိုပြီးဒီကလာအကြောင်းသုံးသပ်စမ်းပါသူဘယ်ကလာတုံးဆိုတဲ့ဥစ္စာလက်တယ်အကြောင်းရှာစမ်းပါကွာ ဆိုတော့ဘုရားသခင်ကိုရမေကြီးကမင်းတို့ရှာလို့မတွေ့ဘူးငါပဲရှာပေးရမယ်ဆိုပြီးရှာတော့ဥပရိနိဒာနာလို့စာလို့ဆိုတယ်မြန်မာလိုပြန်လိုက်တော့ခန္ဓာ၅ပါးဖြစ်လို့ဩနာတိရှိတာတပည့်ကြဒါဖြင့်ဩနာတိဘက်ကလာတော့ခန္ဓာ၅ပါးဩနာတိခန္ဓာ၅ပါးလားဟုတ်တယ်ဒကာရမတို့ဩရဏရသေရတဲ့တရားခန္ဓာ၅ပါးတွေကထွက်လာတာနော်ဘယ်လိုပဲပိဋိတ် တေကြီးဆန္ဒတုတ်ရှိတာအကုန်ဝိုင်းပြီးဥက္ကမကြီးရွတ်ထားပြန်နေတိုင်းရွတ်မှန်ပါဘူးဟင်းအိုတာလည်းမရဘူးမရပါဘူးနာတာရောမရပါဘူးသေတာရောမရပါဘူးဟာဘယ်နဲ့ကြောင့်အန္တရာယ်ကင်းအောင်လို့တပည့်တော်နေတိုင်းဝိုင်းထားတာဘယ်နဲ့ကြောင့်အတွင်းအန္တရာယ်တွေရောက်နေပါလိမ့်မလို့လို့မဲတဲ့အခါကျတော့မှကိုရထားတဲ့ခန္ဓာတွေကပေါ်ပေါက်လာမှန်ပါဘူးရှင်းကြဘယ်ထဲကပေါ်ပေါက်ကိုရထားတဲ့ခန္ဓာတွေကပေါ်ပေါက်လာဒါဖြင့်ပရိတ်မတတ်နိုင်ဘူးမတတ်နိုင် ပရိတ်မတတ်နိုင်ဘူးဒကာရမတို့ပရိတ်မတတ်နိုင်ဘူးပရိတ်ကအန္တရာယ်ကင်းဖို့ဘေးရှင်းဖို့ဆိုတော့ပြင်ပအန္တရာယ်သာသူကင်းအောင်လုပ်နိုင်တယ်အတွင်းအန္တရာယ်သူ့ဟာသူပေါက်ပွားလာတော့မတတ်နိုင်တော့ဘူးပရိတ်ဝိရုကစထွန်းဖယားကစထွန်းဖယားဘာနဲ့ပြိဋိဘံဆံဝန်းတော်လားလို့ပြိဋိဘံဆံဆိုတော့ဖယားဝန်းလျှောတယ်ဆိုတော့ကာလဝန်းဆိုတဲ့သဘောမျိုးယခုခါလို့ပြောချမှာပေါ့ဗျာမှန်ပါဗျာအန္တရာယ်ကင်းရလား ကင်းပါဘူးဘယ်ကမြတ်တိကိုတော်ကြီးပိဋိကိုတော်ကြီးဘယ်ကနေဝန်းလျှော့ပြီးဒီကလာပြိဋိဗံဆံရပါလိမ့်မလဲမဲတော့မှခန္ဓာတွေကပေါက်ပွားလာတာကိုမှန်ပါပါရှင်းကြမလားဘယ်ကလာကြခန္ဓာတွေကပေါက်ပွားလာအဲဒါကြောင့်ခင်ဗျားတို့ကအရေးရှိဟင်းရဏသုတ်တော်မရိပ်ရကြဟဲဘာကြဟဲနဲ့ဆိုတာဟုတ်တယ်တဲ့ပြင်ပဘေးရန်လာတားနိုင်တယ်အတွင်းကပါလာတဲ့ဆူတောင်းပြည့်ဘေးရန်တော့မတတ်နိုင်ဘူးမှန်ပါပါဆူတောင်းပြည့်ဘေးရန်ဆိုတာခန္ဓာရပါလို့ဤဆိုတော့ ဝေယနာတရားပါလိဆိုတဲ့တခါတည်းဒုက္ခသစ္စာကြီးကအတွဲလိုက် ပြုံလိုက်ပါမလားပါလားပါဗျာသဘောပါဒါဖြင့်ဥက္ကမောင်ပရိတ်ပဲနဲ့ဆုံးမတတ်နိုင်ဘူးဟမ်ပရိတ်မတတ်နိုင်ဘူးတရားတော့ပရိတ်ကိုတော်ကြီးကိုဝန်လျှောတယ်သဘောကျလားဘယ်ဝန်လျှောပါလိပရိတ်ကိုတော်ကြီးကိုဝန်လျှောတယ်တဲ့တကုတ်ကိုတော်ကြီးတွေကိုခိုးသားရိုက်ခံရတယ်ဟမ်မှန်ပါပါ ပညာဧရရတဲ့ကိုတော်ကြီးကိုဝန်းထဲကသွေးတွေပါလို့သွေးရပြီပြိဋိဘံဇံရမှန်ပါပါရှင်သာရိပုတ္တရာရှင်မောက္ကလန်တို့များဟမ်မှန်ပါပါကဲဒါဖြင့်ဒကာရမတို့အဲ့ဒါသိကြပါပြီတဲ့ဒုက္ခသစ္စာမှုပိလနာထသဘောနဲ့နှိမ့်ဆက်လိုက်တော့ကိုဒုက္ခတာပိလနာထောဆိုတဲ့အတိုင်းဒကာရနှိမ့်ဆက်လိုက်တာရှင်မြောင်ငါးစီးအားဆောင်နိုင်တယ်ဆိုတဲ့ကိုတော်ကြီးတွေလည်းပြုတ်ရှာတာပဲမှန်ပါပါဒါဖြင့်ဒကာရမတို့ ဒီခန္ဓာကြီးတွေကားလို့ရှင်ဒုက္ခသစ္စာဖမှန်နှိစ္စတတ်တဲ့သဘောကြီးကသူ့ထဲလောလောကြီးပါပြီးသားဖြစ်နေတော့ဒကာရမတို့ဥနာသေးဒီကားလို့ရှင်ဘယ်ကလာတယ်ဆိုတော့ပေါ်ရောပေါ်ပါပါဘယ်ကလာလဲမလာပါဘူးဟောဒါဖြင့်ယနေ့ကစပြီးဘုန်းကြီးတို့ဒကာရမတွေမှတ်စမ်းမှာဘယ်ခန္ဓာမှမဖြစ်ရှင်နဲ့နော်မှန်ပါပါဘယ်လိုသတိပေးပါလဲဘယ်ခန္ဓာမှခင်ဗျားတို့ကကံကောင်းကြောင်းသိရင်မဖြစ်ရှင်ပါနဲ့ ဖြစ်ခြင်းရင်တဏှာကသာမှာမှန်ပါပါခန္ဓာရကျင်တာဘယ်သူအားလိုက်တဏှာကပါဗျာကမောရဲ့ဘာခန္ဓာမြတ်ကြီးကြည်ကြည်ဖြစ်ခြင်းသေးတော့ဖြစ်ခြင်းကြောင့်ရှိပါဘူးဖြစ်ခြင်းတရားမရှိပါဥပါရဏီကိုဖြစ်ခြင်းသေးလားဖြစ်ခြင်းဘုရားတောင်ဝန်လျှော့ပြိဋိဘံဆံပါတယ်ဆိုတော့သွားရပေါ့ဗျာဟမ်အဲ့ဒါဖြင့်ဓမ္မတို့ခန္ဓာကပေါက်ပွားလာတာကြတော့ခေါင်းကဘယိမတားနိုင်ဘူးဆိုတော့လေပေါ်သွားတယ်ပေါ်ပါဗျာ ဒုက္ခသစ္စာကိုပိဋကဒုက္ခသစ္စာဖြောင်းမှာမလုံနိုင်ပဲကိုမှန်ပါဗျာလုံနိုင်မှာမလုံနိုင်ပါဘူးဗျာဒုက္ခသစ္စာကိုဒုက္ခသစ္စာဖြောင်းအမှန်တကယ်လုံနိုင်တာကတော့ဖြင့်ဒကာဓမ္မတို့မဲ့ခင်ပဲတတ်နိုင်တယ်မှန်ပါဗျာကျန်တဲ့ကတော့ဒုက္ခဒုက္ခဖြောင်းတော့ဘယ်နည်းမှမတတ်နိုင်ဘူးမှန်ပါဗျာမဲ့ခင်တစ်ခုပဲဒုက္ခကိုပထမဒုက္ခဖြစ်အောင်ဒုက္ခချုပ်ငြိမ်းအောင်ဒုက္ခအာယုံပြုတ်နိုင်အောင်သူပဲ ဘာဝေတ္တပကိစ္စနဲ့ကြိုးစားရင်သူပဲဒုက္ခပိုင်းခြားနိုင်တယ်သူပဲမျက်မှောက်ပြုနိုင်တယ်ဆိုတာမသေးကြဘူးလားသိကြပါပါဘုရားအဲ့ဒါကြောင့်ခင်ဗျားတို့သူပဲအာကိုကြရတော့မယ်ဆိုတော့အတ္တဤအတ္တနောနာထောဆိုတာအတ္တဤအတ္တဧဝမိမိအထုတ်တဲ့သတိပဋ္ဌာန်၄ပါးတဘာဝအထုတ်တဲ့မဲ့ခင်သေးတယ်အတ္တနောမိမိနာထောကိုယ်ဝေရစိကရပူဇော်ရစတိမဲ့ခင်မအာကိုကြပါဘုရားဘောကြဗလားဘာအာကိုကြမဲ့ခင်အာကို ခိုင်းဒါဖြင့်ကိုယ်ကိုယ်ကိုအာကိုဆိုတာဒီခန္ဓာကြီးသွားအမကိုနဲ့နော်ခိုင်းတဲ့ဥနာသေးဘက်ကလာတော့ခန္ဓာ၅ပါးဒါဖြင့်ခန္ဓာ၅ပါးကအကြောင်းဥနာသေးကအကျိုးခန္ဓာ၅ပါးကသမှုရိယသစ္စာဥနာသေးကဒုက္ခသစ္စာပါဗျာအဲဒါဖြင့်ဒီကဏ္ဍ၅ပါးခြုံငင်းအောင်ခြုံငင်းရုပ်ငင်းအောင်ကျင့်နိုင်တဲ့အကျင့်ကဘာပါလဲသက္ကတနာသစ္စာကျင့်လို့ခြုံငင်းသွားတာကဒီလားသစ္စာပါဗျာအဲ့ဒီလိုသိမှပဲဩဥနာတိ ဇတ်သိမ့်မှာပါလားဆိုတော့ပေါ်လာတော့လေဒကာရမတို့နော်ကဲဒီဥစ္စာသုံးရရှိပါပြီဒကာရမတို့အလုတ်ဟောကြင်လို့ဒီဥစ္စာဘုရားသမသနာတုတ်ပြောလာရပါတယ်ကဲခန္ဓာ၅ပါးဘယ်ကလာ တုံးတို့ထက်လက်သက်ရှားကြဘူးတဏှာလာပါတဏှာကလာဒီနည်းပြမရှိအောင်ပန်းနေပါပြီမှန်ပါပါမှန်ကြဘူးလားမှန်ပါပါဒကာရမတွေကြည်စမ်းပါလားတနေ့တော့လည်းမအားဘူးဗျာဟာ သူကမှဘာကမှတဏှာကလိုချင်မှုရှိနေတော့ဈေးထွက်တဲ့ပုဂ္ဂိုလ်လည်းဈေးထွက်လို့မပြီးနိုင်ဘူးဟုတ်ပါဘူးဈေးရောက်တဲ့ပုဂ္ဂိုလ်လည်းဈေးရောက်လို့မပြီးနိုင်ဘူးဈေးရောက်လို့မပြီးနိုင်ဘူးအမျိုးမျိုးဆက်တွေပါရင်ဒီတောင်လုပ်တဲ့ပုဂ္ဂိုလ်လည်းတနေ့မှဆက်မရရဘူးဆိုတဲ့ဥစ္စာအဲဒီတဏှာခိုင်းချက်ကြောင့်ဒကာဓမ္မတို့ပင်ပန်းပိဋကလာနေတယ်ဆိုတာသဘောကျကျပါဘူးအေးဒါကြောင့်တဏှာဆိုတာအမှန်တန်ကြောက်စရာကောင်းတယ်နော်ခိုင်းနိုင်သေးခိုင်းပြီးတော့မှ နွားခိုင်းနိုင်သေးခိုင်းပြီးတော့မှနသယုံရောင်းစားတဲ့နွားရှင်လောက်သိုးရတာတော့ဖြင့်ဥပါတို့ဥပအောင်တို့ရှိသေးရဲ့လားမရှိပါဘူးဗျာခိုင်းနိုင်တော့ခိုင်းခိုင်းမဖြစ်တဲ့နသယုံပို့ဆိုတော့ဘယ်ဟာကောင်းသေးလဲမကောင်းပါဘူးဒီမှာလည်းတဏှာခမရတို့ခိုင်းနိုင်တော့ခမရတို့ကိုပြူတော့ဥတော့မရွေးဘူးမှန်ပါဗျာဘာဟဲ့လှုပ်ဟဲ့ကိုင်းဟဲ့နေဘူးမချောင်းမရမချောင်းသွားဟဲ့စီချုပ်ဝန်ချုပ်ခံပြီးလှုပ်ဟတနေ့လုံးကထိုင်ပြီးဒီကလာဈေးဝယ်မျောဟ တခါလည်းခိုင်းနေလိုက်တဲ့ဖြစ်ချင်းသူကကြီးခိုင်းနေတာပဲမှန်ပါပါခိုင်းလာမကခိုင်းလို့ဒီပုဂ္ဂိုလ်ဖြင့်ချုံပိန်လင်း၆ဝေဒနာတွေမြဲမြဲရောက်ပြီးဒီကလာနေတာလည်းအထင်ရှားပဲထင်ရှားပါဘူးအဲချုံပိန်လင်း၆တယ်လို့သူခိုင်းချက်ကြောင့်ပေါ့မှန်ပါပါသေတော့ပဲတွန်းချိုက်တယ်လေသူကြောင့်ပဲဆိုတော့ခိုင်းနိုင်လားခိုင်းနသားယုံပို့တဲ့နွားရှင်တဲ့သိုးသေးမှန်ပါပါဘုကမမဆိုးဘူးလားဆိုးပါဘူးခိုင်းနိုင်လားခိုင်းတော့လည်းပိန်လျှောက်ပြီးယောဂဝေဒနာတွေအများကြီးရပါတယ် အဲဒီရပြီးတဲ့ပြန်လည်းနောက်ဆုံးပိတ်ကြတာဒီနောသဗ္ဗေကာလနသယုံရောင်းလိုက်ပြန်တယ်ဆိုသလိုဒီမှာလည်းအပယ်လေးပါပို့လိုက်ပြန်တယ်ခိုင်းနိုင်သေးလဲခိုင်းသေးတယ်ပြီးတော့လည်းအပယ်ပို့လိုက်သေးတယ်ဆိုတော့ဩအပယ်ခန္ဓာပေါ်အောင်လုပ်ပြန်ပါဘောလားဥနာသေးထဲမှာအပယ်ခန္ဓာတောင်မှဖြစ်စွတ်ပြန်ပါဘောလားဆိုတော့အကောင်းတစ်ခုမှမပါပါဘူးမပါပါဘူးပါကြသေးရဲ့မပါပါဘူးအဲ့ဒါညာနဲ့စဉ်းစားတော့မှဩလုံးဝပေါင်းမကောင်းတာဘယ်သူပါလိမ့်မလို့မပါပါဘူး ရှင်းပြီနော်ဒီကမောင်လုံးဝပေါင်းမကောင်းတာတဏှာပါဘုရားလုံးဝပေါင်းမကောင်းတာတဏှာပဲလို့ဆိုတဲ့ဥစ္စာသေချာချာမှတ်ကြပါပစ္စုပန်မှာအမျိုးမျိုးဆင်းရဲပေးလေသမျှလေတဏှာကမှန်ပါဗျာတန်တရားဆင်းရဲပေးလေသမျှလေတဏှာပါဩဒါကြောင့်ဒီပြင်တရားတွေဆိုးတယ်ဆိုတဲ့ဥစ္စာကိုဘုရားကသူလောက်တော့မဆိုးဘူးကွာသူတလုံးသမှုတရားသစ္စာဖွင့်မကွာတပ်ပိဋကဉာဏ်နဲ့ကြည့်လိုက်တော့သူ့အဆိုးဆုံးမို့သူ့ကို သမုဒိယဆိုတဲ့နာမည်ပေးလိုက်တယ်မှန်ပါပါသူပြလို့ရှိရင်1900ကိလေသာဂွင်းလုံးကျွတ်ပြတ်ပါတယ်မှန်ပါဒါဖြင့်သူတလုံးနိုင်ကုန်နိုင်မှာပေါ့ဗျာမှန်ပါပါပေါ်ကြပေါ်ပါဗျာကောင်းပြီဒါဖြင့်ခန္ဓာ၅ပါးဘယ်ကလာတော့တဏှာပါဗျာတဏှာဘာသစ္စာသမုဒိယပါဗျာဒီပေါ်လာတဲ့ခန္ဓာ၅ပါးကဒုက္ခပါဗျာအဲတဏှာချုပ်အောင်လုံးနိုင်တဲ့ဉာဏ်ကမေတ္တာပါဗျာအဲချုပ်သွားလို့တရားကမေတ္တာပါဗျာဒီလိုသစ္စာကို ခင်ဗျားတို့ဒီလိုသိသိသိသိပြီးဒီကလာသွားမှသာလင်ဩသူချုပ်အောင်မလုပ်နိုင်တဲ့လူဖြင့်ဒုက္ခလက်ဆတ်တတ်เสียအကြောင်းမမြင်ဘူးဆိုတာသေချာပေါ်သွားမှန်ပါပါဗျာဒီမှာပေါ်ပြီဗျပေါ်ပါတော့ဗျာပေါ်ပြီနော်မှန်ပါပါဗျာဒါရင်ဒါဖြင့်ဒကာဓမ္မတို့ဒါသုံးရရှိလို့တော်တော်လဲသစ္စာလဲဖွဲရပါပြီဆိုကြောင်းဘုလည်းသိပါပြီဘယ်လိုလုပ်ရမလဲဘယ်လိုကဲရမလဲဆိုတဲ့ဥစ္စာလဲရင်းကြကြသိအောင်ရှေ့သွားကြအောင် ဒီတဏဘယ်ကလာပါလိမ့်မယ်မှန်ပါဗျာအဲခင်ရမင်းရဆိုတာဘ누구ပါလိမ့်မယ်မှန်ပါဗျာအဲအာနာစံပါကလာနော်ကဲဒါဖြင့်ဒကာရမတို့အဲနောက်ဆုံးတွေးလိုက်တဲ့အခါကျတော့ခင်ရမင်းရအာရဏကသမှုရိယသစ္စာမှန်ပါဗျာသဘောကျပြီနော်တဏှာကဒုက္ခသစ္စာမှန်ပါဗျာအကြောင်းကျိုးဆက်ပြန်တာဟုတ်ခင်ရမင်းရအာရဏတွေက မူရကတဏှာကဒုက္ခဖြစ်ပါအဲခင်းဟမင်းရတွေများချုပ်သွားမယ်ဆိုရင်ဖြင့်နိရောဓတယ်ချုပ်အောင်ကျင့်တယ်ကျင့်ဒါဖြင့်ဝိပဿနာလုပ်ဆိုတာဥစ္စာဒီဘက်ကခင်းရမင်းရကိုဝိပဿနာလုပ်ကြရမှန်ပါပါဒါကြောင့်ခန္ဓာ၅ပါးအာရဏ7ပါးဓာတ်6ပါးဒါဝိပဿနာရှုကြလို့ဆိုတဲ့ဥစ္စာဥက္ကမောင်တို့ကောင်းကောင်းသဘောကျပါမှန်ပါပါခင်ရမင်းရကိုဖြတ်ချတယ်မှန်ပါပါ ခင်ယမင်ယဖြတ်ကြိုက်တော့ခင်တာမင်တာဆိုတဲ့တဏှာသေးသွားမှန်ပါခင်ယမင်ယဖြတ်လိုက်တော့အဲခင်တာမင်တာဆိုတဲ့တဏှာကဘာဖြစ်သွားပြီးသွားပါအဲဒါကြောင့်ဒကာဓမ္မတို့ခင်ယမင်ယကိုကျွတ်တို့ခမရတို့ဒီဝိပဿနာရှုမှနေရာကြမယ်မှန်ပါဘောင်ပေါ်လားဟုတ်ပါဘူးခဲရှုကြခင်ယမင်ယဥပဒနာခင်ယမင်ယဥပဒနာရှုတော့ဘူးတဏှာနင်သွားတော့လို့ ဆိုရဆိုဖို့လွယ်သေးလားမလွယ်ပါဘူးဗျာခိုင်းတရားဓမ္မတို့ဥပဒနာရှုတဲ့အကြောင်းသမတနာတုတ်နိဒာနဘကတန်ရုပ်ပါဠိတော်ခုလို့တွေးလိုက်တော့မှဩဝိပဒနာဘယ်ကစမှာပါလိမ့်မလို့ဆိုတဲ့ဥစ္စာတခါတော့ပေါ်လို့ကြီးပေါ်လာမှန်ပါဗျာဩခင်ရမင်ရရှုရမှာပါလားမှန်ပါဗျာတရားဓမ္မတို့ဘယ်လိုများပေါ်လာခင်ရမင်ရရှုရမှာပါလားဒီကြိုက်တယ်ဥပမာအကြောင်းကျိုးတွေနောက်ပြန်ဆုတ်ပြီးဘုရားသခင်ကိုရမကြီးဟောလိုက်တယ် ဘယ်နဲ့ကြောင့်ဒီခန္ဓာမှာဒီအာယတနာတွေဥပဒနာရှုရပါလိမ့်မလို့ဆိုတော့မှခင်ဗျားတို့ယနေ့တော့သေချာသိတယ်။ဩခင်ရမင်းရပစ္စည်းဖြစ်တော့ခင်နာမင်းနဲ့တဏှာလာမှာဆိုလို့ရှုခိုင်းတာကိုမှန်ပါပါပေါ်ကြလားပေါ်ပါဗျာတော်နေရကြပြီခင်ဗျားရှုတော့ဟင်အတော်နေရကြပြီခင်ဗျားတို့ဥပဒနာရှုရှုရှုရှုဆိုလို့ရှုပင်နေရညာဆိုတဲ့အကြောင်းကျိုးကဤမျှလောက်ဘုရားဟောတော်မူသလိုမလဲတော့ ဆရာကရှုဆိုလို့ရှုနေရတာပဲသူကဒါရှုရင်နိဗ္ဗာန်ရောက်တယ်ဆိုတော့နဲ့ကျုပ်တော်ရှုနေတာပဲဆိုတော့တကယ်ကတမ်းအကြောင်းကျိုးမဆက်တော့ရှုအားတော့မတန်ဘူးပေါ့ဗျာမှန်ပါပါအခုတော့မတန်စရာရှိသေးရဲ့မရှိပါဘူးဘယ်နဲ့ကြောင့်ခေယံမင်ယာကိုဥပဒနာရှုရပါလိမ့်မလဲခင်ဒါမင်ဒါဆိုတဲ့တဏှာချုပ်အောင်တဏှာချုပ်တော့ဒီဘက်ကခန္ဓာကဒီဘက်ကခန္ဓာချုပ်တော့ဒီဘက်ကအိုနာတွေကမပါပါ ုဏသေးလည်းချုပ်ရဩော်ဒါဖြင့်တဏှာချုပ်နိဗ္ဗာန်ခန္ဓာချုပ်နိဗ္ဗာန်ဥဏသေးချုပ်ရင်မိမ့်ပါပါဗျာဩော်ဒါဖြင့်နေရာကြပေါ့တရားဓမ္မတို့ခင်ရမင်းရဟာစွတ်တို့ဤအသိစိတ်ဆုံးတရားပဲမှန်ပါပါဗျာဘာအောင်ဘူးလဲခင်ရမင်းရအသိစိတ်ဆုံးတရားပါဗျာခင်ရမင်းရဆိုတဲ့ခန္ဓာ၅ပါးခင်ရမင်းရဆိုတဲ့အာရဏ7ပါးခင်ရမင်းရဆိုတဲ့ဓာတ်78ပါးသည်ခမည်းတော်နှိမ့်ဆက်နေတဲ့တရားပဲ ဒီနှိမ့်ဆက်ကနှိမ့်ဆက်နေတယ်နှိမ့်ဆက်မှန်လည်းမသိကြဘူးမှန်ပါဗျာနှိမ့်ဆက်မှမသိတာကဘာဖြစ်လို့မသိသလဲလို့မေးတဲ့အခါကျတော့ခင်ဗျားတို့ကဒါခင်ဗျားတို့ယခုလက်ရှိခန္ဓာပဲထားပါတော့လက်ရှိအာရဏပဲထားပါတော့ဥက္ကမောင်ရနော်မှန်ပါဗျာအိုးလက်ရှိခန္ဓာအတွက်ဆိုလို့ရှိရင်မဲ့သူ့အတွက်ခလုတ်မဖြစ်စူးမကြီးအောင်တဲပူသူ့လည်းတဲကျွေးခြင်းမွေးခြင်းဘူးမှန်ပါဘယ်လောက်များခင်တော့များအင်းသူ့ကိုလည်းလှလှပါဖို့အရေးကိုလည်းအတူကူးစိတ် ဆိုင်ပါမဆိုင်ကြဘူးလားဆိုင်ပါဖြီးရင်းနဲ့ကာကွယ်ရလဲသူလှပြန်မှာဆိုလို့မှန်ပါခဏကလေးနဲ့ကာကွယ်တာကိုလှပြန်ပါလို့အမှန်တည်းခင်ကြပါလားတရားဓမ္မတို့ဒီနဲ့ပူဇော်ရတယ်လဲခင်ရမရပဲဘယ်နဲ့ပူဇော်ရတာကိုခင်ရမရပါဘူးအနှွေးတယ်အေးတယ်ဒီနဲ့ဆင်ရဆင်ရပူဇော်ကြရတာခင်ရမရပါဘူးဥက္ကမတော်တော်လေးကိုအရေးကြီးထားကြပါမှန်ပါဗျာဒီခန္ဓာ၅ပါးကိုလေမှန်ပါဗျာဒီအရဏ၁၂ပါးကိုဒီတ၁၈ပါးကိုအတူတူပါပဲတရားဓမ္မတို့စုလိုက်တော့ဒါပဲပြန်ရတာပဲနော် တော်တော်ကြည်ညိုရလားလို့ခမောင်ကြီးမေးကြင်တာကြည်ညိုပါဗျာဒကာဓမ္မတွေရောကိုယ်ခန္ဓာကိုကြည်ညိုကြရလားမလေးခက်လိုက်တဲ့ဖြစ်ချင်မှမပြောပါနဲ့တော့ဥပါမီဒီကြည်ညိုမှုပြည့်စင်နေတာဗျာမှန်ပါဗျာရိပ်မိကြဗလားဘာပြည့်စင်လဲကြည်ညိုမှုပြည့်စင်ပါဗျာခင်ဗျားတို့ကလည်းခက်လိုက်တဲ့ဖြစ်ချင်းအစိတ်ပင်ကြီးကိုသွားပြီးကြည်ညိုလေလေ ခင်ဗျားတို့မှာစိတ်နှံသင့်ပြီးသေဖို့ဝင်ရလေလေဘောဗျာမှန်ပါဗျာစိတ်ပင်ကြီးကအနံ့ကလည်းသေသေစေတတ်တဲ့အနံ့ပဲအဲအသီးကလည်းစားမိမယ်ဆိုရင်သေစေတတ်တဲ့အသီးပဲအခောက်ကိုခွာပြီးလိမ့်မိမယ်ဆိုရင်သေစေတတ်တဲ့အဆေးဖြစ်ပြီးဒီကလာခင်ဗျားတို့သေမှာပဲအဲ့ဒီစိတ်ပင်ကြီးကိုခင်ဗျားတို့ကလည်းကြီးညိုလုံးကကဲလွန်းတယ်မှန်ပါဗျာဒါကြောင့်ခဏခဏ တဏှာလားတဏှာကလားလို့ခန္ဓာလားခန္ဓာလားလို့အိုးဘွဲနာဘွဲသေဘွဲတွေခဏခဏနှွှဲရတာဒီစိတ်ပင်ကြီးခင်မှုကြောင့်မှန်ပါပါဒီဟာတွေတွေ့နေရတာရိပ်မကြဘူးနော်ဒီစိတ်ပင်ကြီးခင်ခြင်းမင်ခြင်းပူဇော်ပသခြင်းများလေလေဒီအိုနာသေးပွဲကြီးအများရန်နှွှဲရလေလေဆိုလိုက်ပါလားဆိုလိုက်ပါပါဒီကမော်ရေနားရမြကမ်းလာကြီးမြနေသလားမနေပါဘူးဗျာ နောက်ကတရားဓမ္မတွေကိုနားတဲ့ကမ်းမှနေသလားမနေပါဘူး။နားတဲ့ကမ်းမှနေရင်တော့ခင်ဗျားတို့အခက်ပဲ။ဘာဖြစ်လို့ခက်တုံးဆိုတော့ဒါစိတ်ပင်မှာခန္ဓာ၅ပါးကအဲ့ဒီစိတ်ပင်ကြီးကိုကြီးညိုလို့အနာကတ်လေလေဟုတ်လားအစိတ်သင်လို့သေဘောဝင်ရလေလေဟုတ်လားသဘောကျရပါတယ်အဲ့တော့ခင်ဗျားတို့ကမသိတော့ဘုရားကပွင့်ရဘုရားကဒီဘက်ကနေပြီးတရားဓမ္မတို့ဘုရားပွင့်ရခင်ဗျားတို့က ကိုယ်ခန္ဓာစိတ်ပင်ကြီးသူတစ်ပါးခန္ဓာစိတ်ပင်ကြီးကိုဟိုးတခါတည်းရွရကျင်လိုက်တာပြုစုကျင်လိုက်တာကြီးညိုကျင်လိုက်တာခင်ကျင်လိုက်တာမင်းကျင်လိုက်တာဒါငါပဲဒါငါဥစ္စာပဲဣဒ္ဓမမဣဒ္ဓံဤခန္ဓာ၅ပါးဒီအာရဏိခင်ရမရသည်မမငါဤတဏ္ဍကံဥစ္စာပဲဒါငါကိုပဲငါဥစ္စာပဲမထင်ကြဘူးလေဗျာတင်ပါဗျာဧသောမသမိတဲ့ဧသောဤခန္ဓာ၅ပါးသည်အဟံသမိငါဖြစ်ဒါငါပဲ ခင်ဗျားတို့ယူထားတာလေဧသောမေအတ္တဧသောဤခန္ဓာ၅ပါးသည်မေငါဆိုတဲ့ဒိဋ္ဌိအတ္တခန္ဓာပစ္စည်းခိုင်မြဲရတရားပဲအမလေးတခါတည်းဒီခန္ဓာ၅ပါးကြီးကိုငါ့ကိုငါလုံနေကြတာဘူးတရားဓမ္မတွေဒါကြီးဘယ်နဲ့လုံနေကြငါ့ကိုငါငါ့ကိုငါဟာငါဥစ္စာရှင်းမလားဘယ်လိုများလုံနေငါ့ကိုငါငါဥစ္စာဘုရားကဒီနာရက်ကြ ပြုံးချငါ့ကိုငါငါ့ဥစ္စာဆိုပြီးခန္ဓာ၅ပါးကြီးခင်းတဲ့သဘောနဲ့ဖြင့်သူတို့ဒီကမျိုးသိမ့်နေကြပြီဒီတဏှာနဲ့မျိုးသိမ့်နေကြပြီဘုရားဒီအနာနာကြည့်ဒီတိုင်းသာဒီစိတ်ကိုသူတို့မျိုးကြတော့မယ်ဆိုလို့ရှိရင်ဒီစိတ်ဒီစိတ်ရည်တွေသင်ပြီးဒီကလာတဏှာနဲ့မျိုးတဏှာနဲ့မျိုးလို့ရှိရင်ဖြင့်ဒီခန္ဓာရပြီဒီသေးဘောတော့ဖြင့်တွေ့ရှာကြတော့မှာပဲမဆိုရဘူးထူလိုက်ပါဗျာဒီစိတ်ပင်ကြီးကို အဲ့တော့ဘုရားသခင်ကိုရမေကြီးကဒီနာရပ်ပြီးဒီကလာဘုရားပွင့်လာတာဒီနာဒကာဓမ္မတွေအစိတ်ပင်ကြီးနာကိုလူတိုင်းစောင့်ပြောနေတယ်လို့မှတ်လိုက်စမ်းဟုတ်ပါဘူးဟောရကြီးအေးငါကုံငါငါဥစ္စာမဟုတ်ဘူးကွာသဘောကျလားငါကူလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးကွာမင်းတို့မခင်ကြနဲ့မမင်ကြနဲ့ခင်လို့ရှိရင်မင်းတို့ဒီငါကူငါဆိုရင် မြုံမိသိမ့်မိမယ်ဆိုတဲ့အိဗယ်မရောက်ဘူးလားရောက်ပါဘူးမြုံမိသိမ့်မိလို့ရှိရင်ဒီခန္ဓာမရဘူးရပါဘူးဒီခန္ဓာရဒီသေးဩဝနာဘသေပွဲတွေကလွဲလို့ကိုဖြစ်ပါအောင်မဖြစ်ပါဘူးဗျာ။အော်ဒါကြောင့်ဘုရားသခင်ကိုရမကြီးပွင့်လာတာဒီခမည်းတော်ဤအစိတ်ပင်ကအစိတ်သီးစားမိမှာအစိတ်နှံ့တဲ့မှာအစိတ်ခောက်လိမ့်မိမှာအလွန်ဆွေးရင်မှန်ပါဘူး။ဒါကြောင့်ဘုရားပွင့်လာ။ကဲပေါ်ကြ။ပေါ်ပါဘူး။ဘုရားဘာရဲ့ကျုံးငါပွင့်လာတာတော့အစိတ်ပင်နာမှာတခါတည်း လူမိုက်တွေကိုပေဘောဝင်နေတဲ့လူမိုက်တွေကငါ့ကိုငါငါ့ဥစ္စာမှတ်ပေးကြလားသုံးကြမျိုးကြသိကြမှာသိုးသောကြောင့်ဒီနာရပ်ပြီအမြဲဆောင်ဒါအိဋ္ဌာကွာဒါဒုက္ခကွာဒါအနတ္တကွာမှန်ပါပါဗျာသွားပြီးတယ်ဗျာမမျိုးလိုက်မသိလိုက်နဲ့ဟိနော်မျိုးလိုက်သိလိုက်လို့ရှိရင်မင်းတို့ငါးပါးမဟုတ်တယ်မဟုတ်မှသေဘောဝင်နေပြီဒကာဓမ္မတွေကလည်းကဲကံမခတ်တာခက်လိုက်တယ်ဖြစ်ချင်း ကိုယ်ခန္ဓာကိုယ်ခင်ပိဋကလာနဲ့ကိုယ်ဤသင်္သာခြင်းတွေပဲခင်ရမတန်တယ်ပဲသုတ်တံပို့လိုက်ရတယ်လေခင်တဲ့ဇွဲနဲ့ပဲသာခင်ဇွဲသမီးခင်ခင်ရဲ့တန်လန်းကိုယ်ခန္ဓာခင်ရဲ့တန်လန်းနဲ့သုတ်တံကြီးပို့လိုက်ရတာမသာဘူးဘယ်လောက်ရှိပြီမြင်နိုင်ပါဘူးအော်သူသာမသာဖြစ်တယ်ငါရငါကိုယ်တော့ခင်ဦးမယ်ဆိုပြီးလာပြန်တာပဲဟုတ်ပါဘူးအမလေးဆိုးလာကြီးလားတရားဓမ္မဟုတ်ပါဘူးခင်ပြီးသေးသွားတဲ့ပုဂ္ဂိုလ်တွေကဥက္ကမောင်မသာကောင်းဘယ်လောက်ပို့ဘူးမရတတ်ပါဘူး နေတတ်နိုင်ဒီဘဝရင်ဒီဘဝရင်နော်မှန်ပါပါကျန်တဲ့ပုဂ္ဂိုလ်တွေကလည်းဒီခန္ဓာဩဒီခန္ဓာကြီးကိုခင်းလို့ရှိရင်ဖြင့်ဒီခန္ဓာတတ္တနဲ့ပဲတဏှာကံနောက်ဇာတိဇရာမရဏတွေအကုန်လာအောင်မှာပဲဆိုတာအထုတလည်းပြောကြလိုသေးလားလိုပါဘူးဒါနောက်ပုဂ္ဂိုလ်တွေကလည်းခင်တော့မှရှိရင်ကိုယ့်ကိုယ်ကိုမခင်လူမဟုတ်ဘူးတောင်ပြောနေတယ်ဘယ်နှမြပြောကြလူမဟုတ်ဘူးပြောတယ်တဲ့တကယ်တော့ကိုယ့်ကိုယ်မှကိုယ်မခင်ဒီကောင်ကြီးက လူမဟုတ်ဘူးလူစိတ်ကိုပေါက်သေးပါဘူးလို့ပြောရင်ပြောနေဟုတ်ဘူးလားအဲ့ဒီလိုပြောပြီးကြလာနေတော့ဂါရမတွေတတ်ထားတာကလည်းကိုကိုခင်ဖို့မင်ဖို့ပဲတတ်ထားတော့အစိတ်မျိုးဖို့တတ်ထားတာကိုဗျာဘယ်လိုများတတ်ထားပါလဲအစိတ်မျိုးဖို့တတ်ထားတော့ဘုရားသခင်ကိုရမေကြီးကဒီနာရပ်ပြီးကြလာဟေးယောဂီပုဂ္ဂိုလ်ပေါင်းတို့ဟောဒီမင်းတို့ခန္ဓာ၅ပါးကြီးတွေကလည်းဆိုလို့ရှိရင်အရက်ခွက်နဲ့တူတကွာအရက်ခွက်နဲ့တူတကွာ ဘာနဲ့တူလဲဥစ္စာရက်ကွက်ရက်ကွက်အဲ့ဒီထဲမှာပါတဲ့အရက်ကအနံ့လည်းကောင်းတယ်ကွာအရသာလည်းကောင်းတယ်ကွာသွားတော့မတော့လင်းနဲ့တော့စိတ်နဲ့ရောထားတယ်တောက်လို့ရှိရင်မြင်းတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်တောက်တယ်ဆိုတာခင်မိတာနော်မှန်ပါပါခင်မိလို့ရှိရင်ဝန်းထဲရောက်လို့ရှိရင်မြုံမိတယ်တောက်တယ်ဆိုရင်တဏှာနဲ့တောက်ရင်ခန္ဓာပေါ်ပေါက်ခန္ဓာပေါ်သေးတဲ့ပြင်တဲ့ထဲဒီဒီသူ့သဘောကြောင့်အိုနာတေဒုက္ခအများကြီးမတွေ့ရဘူးတွေ့ရပါဘူး ဒါအစိတ်သင်သေးတာဟုတ်လားသဘောကျဟုတ်လားအစိတ်သင်သေးတာဒီအိုနာသင်တဲ့သေးတာတွေဟူသည်ခေါင်းကအရက်နဲ့ရောထားတဲ့ရက်ခွက်ကိုအမျိုးမျိုးသောအရာဓာတ်တွေနဲ့ရောပြီးအစိတ်တွေကိုထည့်ထားတဲ့ပုဂ္ဂိုလ်ပုထုဇဉ်မိုက်ကမစင်မစားပဲနဲ့အငတ်တန်းကန်းနဲ့မနေ့ကပြောသူသေးလာတော့ရောက်ရခန္ဓာကိုခင်မြန်တာကူဗျမှန်ပါပါရောက်ရခန္ဓာကိုတခါတည်းခင်မိမျိုးမိသိမ့်မိပြန်တယ်ဆိုတော့ အဲနောက်ဘဝကအငတ်မပြေဘဲနဲ့သိခဲ့တာဒီဘဝတွေ့တာတွေ့တဲ့ခန္ဓာကိုပဲအစိမ့်နဲ့ရောထားတယ်လို့မယူဘဲနဲ့တောက်ပြီးဒီကလာသွားတော့တာမှန်ပါပါသွားတော့ဒီတဏှာနဲ့မျိုးလိုက်တဲ့အခါကျလို့ရှိရင်ဒီခန္ဓာမရပါဘူးရပါဘူးဒီခန္ဓာရလို့ရှိရင်ဒီဥနာသေးပွဲကြီးဟာဖြင့်ဘယ်နည်းမှလွဲလို့မရတော့မရပါဘူးမခံရပါဘူးတခါမရပါဘူးဒါကြောင့်ဘုရားသခင်ကိုရမကြီးကဒီနာစောင့်နေတာရိပ်မိကြရိပ်မိပါဘူးအင်းခမရတို့တောက်မှုမှာစိုးတယ် ဘုန်းကြီးများကောင်းပြီမှာစိုးတယ်ဆိုတာသဘောကျဒါကြောင့်ဒကာရမတို့ဒါမင်းတို့ငါ့ကိုငါငါ့ဥစ္စာမဟုတ်ဘူးနော်စင်စင်အိဋ္ဌာတွေဒုက္ခတွေအနတ္တတွေဒုက္ခသစ္စာတွေဒီနာကနေစောင့်ပြောနေတာဘုရားပွင့်လာတာဒီနာလာပွင့်လာသဘောကျမှန်ပါပါဘုရားပွင့်လာသည်ခန္ဓာ၅ပါးနာကနေစောင့်ပြီးခန္ဓာ၅ပါးခင်တဲ့ပုဂ္ဂိုလ်ခန္ဓာ၅ပါးကိုအဲအစိမ့်နဲ့ရောထားတဲ့ရက်တွေကိုတောင်းမိမှာစိုးလို့တရားလေဟောနေတာမှန်ပါ သဘောကျမှန်ပါပါဘုရားတရားလည်းဟောတာဒီခန္ဓာ၅ပါးခင်းတဲ့ပုဂ္ဂိုလ်တွေအစိတ်ရောထားတဲ့ခွန်းနဲ့အရက်တွေကတောက်နေမှာတောက်မိမှာစိုးရံနဲ့လေဟောရှာမှန်ပါပါတောက်ရင်လို့ရှိရင်လည်းတဏှာနဲ့တောက်လိုက်လို့ရှိရင်ဒိဋ္ဌိနဲ့တောက်တော့မာနနဲ့တောက်တော့တောက်တင်တဲ့ပြင်နဲ့ခန္ဓာရမှမှန်ပါခန္ဓာရသည်နဲ့တမန်တွေသေပွဲတော့ဝင်ပြီတော့မှန်ပါငါကအစိတ်ပါကူမှန်ပါမပါဘူးလားပါပါဗျာသဘောပါကြဗလားပါပါဩတယ်ဘုန်းကြီးတို့တရားဓမ္မတွေအခုတော့ဖြင့် ရှင်ခန္ဓာကြီးရထားတာဒီဘဝမှာတော့တဲ့ဒကာရမတို့ဒီဘဝဝင်ကြရအောင်မှာပေါ့ဗျာမှန်ပါပါနောက်ဘဝမသေးရအောင်ဒီဥစ္စာမတော့လို့ရှိရင်တော့မသေးတော့ပါဘူးမှန်ပါပါမတော့လို့ရှိရင်တော့မသေးတော့ပါဘူးသဘောပါကြဒါဖြင့်ဒကာရမတို့ဒါဒီကားလို့ဆိုလို့ရှိရင်ဖြင့်နိဒာနဝကတန်ရောက်ပါလိမ့်မှာငါဖျားပွင့်လာတာဒီကျိုးငါกว่าပေါ်ပါလားပေါ်ပါပြီ မင်းတို့ဒီဟာတွေဒီကိုယ်ခန္ဓာ၅ပါးတည်းဟူသောရဲ့အစိမ့်နဲ့ရောထားတဲ့ရဲ့ကြီးကိုမင်းတို့တောင်းမြင်မြုံမိလို့ရှင်ပြန်ကိုကျိုးနဲ့ကြီးရဲ့ဆိုတာငါသေးချာချာမြင်တဲ့အတွက်မင်းတို့ကတော့တန်တရာခရီးတယ်အငတ်သမားငါသမားဆိုတာဥက္ကမမနာနဲ့မှန်ပါပါဘုရားမှာသခင်ရဲ့သမီးခင်ရဲ့ပစ္စည်းခင်ရဲ့တန်းလန်းနဲ့သိခဲ့ကြတာကြီးပဲမှန်ပါပါဝပြီးသိခဲ့ရတဲ့ဘုရားမရှိပါဘူးမရှိဘူးဆိုတော့ ကဲဒီလိုသေးတဲ့ပုဂ္ဂိုလ်ကခန္ဓာတစ်ခုရပြန်ပြီဆိုရပါစို့ဥက္ကမောင်ရမှန်ပါပါရတာသူအငတ်ကမပြေတော့တွေ့ရကိုကြက်ကန်းဆွဲမဆွဲပဲဘူးလားမှန်ပါပါအဲ့ဒီတောင်းမိမှာသိဆိုးရှင်းမလားရှင်းပါပါအဲ့တော့တောင်းမိမှာဆိုတဲ့တည်းဘုရားဒီနာနေပြီအမြဲဆောင်ပါမခန္ဓာကြည့်နော်မခန္ဓာအနိစ္စဒုက္ခသာအနတ္တဖြစ်ပါစီတာယာရာနှစ်သက်ရှာတောက်ချင်စရာမြူချင်စရာမဖြစ်စင်နဲ့ကွာဒီနာနေအမြဲဆောင်ပြောနေမှန်ပါပါမပြောရပဲဘူးပြောပါဘူးဥပအောင်ပေါ်လားဗျာ ဟောဒါဖြင့်ဘုရားသခင်ကိုရမေကြီးသည်ဘတ်တော်ရီမြင်များလောက်တနာတဲ့ဆိုတဲ့ဥစ္စာဖြင့်ကောင်းကောင်းကြီးပေါ်ပါပြီဒကာဓမ္မမှန်ပါပါဘုရားခန္ဓာ၅ပါးသည်အစိမ့်နဲ့ရောထားတဲ့အရက်အရက်တွေပါပဲတဲ့ဘတ်တော်ရီကလည်းတန်မြတ်ခီးတယ်တဲ့တဘွားမှဝပြီးသိခဲ့ရတာမရှိတော့ဒီဘွားခန္ဓာကြီးကိုလည်းအငတ်မြုံမြုံပြီးငတ်ခင်ခင်တော့မှသူဆိုရင်မှန်ပါပါသူကလည်းအစိမ့်တင်နေဆိုတော့ဒကာဓမ္မတို့အစိမ့်ဆိုတာကဘာတုံးဆိုလို့ရှိရင်ဒီထဲမှာ ငါလို့ထင်လိုက်လို့ရှင်ဒီသင်တက္ကရာကြီးအစိတ်ကဝင်သွားပြီမှန်ပါဘူးငါဥစ္စာလို့ထင်လိုက်လို့ရှင်တဏှာစိတ်ဝင်သွားပြီမှန်ပါဘူးသဘောကျလားအဲငါကိုလို့ထင်လိုက်လို့ရှင်ဖြင့်တဲ့ငါကိုလို့ဆိုလို့ရှင်ဖြင့်တဏှာဖြစ်ပြီနော်ငါကိုငါဟာဆိုမာနဖြစ်ပြီနော်ငါဥစ္စာဆိုဒိဋ္ဌိဖြစ်ပြီဒီထဲမှာတဏှာမာနဒိဋ္ဌိဆိုတာစိတ်တွေကပါနေသဘောကျအဲ့ဒီစိတ်တွေပါနေတော့ဒီကနေရမ်းပြီးဒီကလာမြူလိုက်မယ်ဆိုလို့ရှင်ဒီစိတ်တွေကမြူတဲ့ပုဂ္ဂိုလ်ကြီး ဇက်တွန်းပါသွားမယ်ပါသွားမယ်မပါဘူးလားအင်းချက်ချင်းမမသေးချက်ချင်းဒီခန္ဓာဖြစ်ပြီးချက်ချင်းမသေးဘူးလားသိပါရဲ့အဲ့ဒီလိုသေမှာဆိုရင်တဲ့အတွက်အေးစိတ်နဲ့ရောထားတယ်စိတ်နဲ့ရောထားတယ်မတော့နဲ့မတော့နဲ့မတော့နဲ့ဆိုတာငါဖြုတ်လိုက်ငါဥစ္စာဖြုတ်လိုက်ဟုတ်လားငါကိုဖြုတ်လိုက်ဒါခိုင်းဟုတ်လားရိပ်မိဗလားငါငါကိုလည်းဖြုတ်လိုက်ငါကောငါဥစ္စာကောအဲငါကိုငါဟာငါဥစ္စာဖြုတ်လိုက် မတော့နဲ့ဖက်မထားနဲ့စွဲမထားနဲ့တဏမာနဒိဋ္ဌိဆိုတဲ့ပပစ္စယတရားနဲ့မသိမ့်ပိုင်နဲ့ဥပါဒင်ကြီးမဟုတ်ပါဘူးလားမှန်ပါပါတောင်းမြင်မြုံမိမှာဆိုရင်ရှာရနော်ဒနာမာနဒိဋ္ဌိနဲ့သိမ့်ပိုက်မိမှာဆိုတဲ့အထက်ဟောတာမင်းတို့ငါကိုလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးကွာသဘောကျလားကျပါလားငါဟာလည်းမဟုတ်ဘူးငါကိုရောမဟုတ်ပါဘူးငါဟာကောမဟုတ်ပါဘူးငါဥစ္စာရောမဟုတ်ပါဘူးဘာဟုတ်တုံးဆိုတော့ငါကိုလည်းမဟုတ်တာကွာ ငါကောမဟုတ်ဆိုလို့ရှိရင်ဖြင့်တရားဓမ္မတွေဗျာဒိဋ္ဌိဆွဲသေးရလားမဆွဲပါဘူးငါဟာလည်းမဟုတ်ဆိုတဏှာဆွဲသေးရလားဆွဲပါဘူးအဲငါဥစ္စာလည်းမဟုတ်ဆိုလို့ရှိရင်ဟောမာနလည်းမဆွဲတော့ဘူးတဏှာမာနဒိဋ္ဌိဆွဲသေးရလားဆွဲပါဘူးမဆွဲတော့ဩဒါဖြင့်ငါကငါငါဥစ္စာမဟုတ်လို့ရှိရင်ဒုက္ခအနိစ္စဒုက္ခအနတ္တသက်သက်ပဲရှင်းမလားရှင်းပါဘူးဘာဖြစ်နေပါလဲအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တသက်သက်ပဲလို့ဆိုတော့မြုံမိသေးရဲ့မမြုံဘူး ခင်မိသေးရဲ့မခင်မိတဲ့အခါကျတော့ဘုရားကဒီနာနေပြီးကလာဂိုင်းမင်းပညာနဲ့ဆင်ញင်ပြီးမင်းမတော့လို့ရှင်မင်းအန္တရာယ်ကဲမှာပဲမှန်ပါပါဆိုတော့မတော့တော့တဏှာကချုပ်မှန်ပါတဏှာနဲ့မှမြုံပြီးတောက်မှာကိုမှန်ပါဗျာသဘောကျတဏှာချုပ်တော့ဒီခန္ဓာရောမချုပ်ပါဘူးဒီခန္ဓာချုပ်တော့ဒီအိုသေးကလာအောင်မလာပါဘူးဩော်ဒါမတော့တဲ့ပုဂ္ဂိုလ်တော့လေဒကာရမတို့အစိတ်သင်ပြီးဒီကလာသေဖို့ဝင်ရတော့ဘူးမှန်ပါ တောင်းမိမြုံမိတဲ့ပုဂ္ဂိုလ်ကြတာစိတ်တင်ပြီးသေဘွဲယူဝင်ရမှန်ပါပါရိမ့်မိဗလားဒါဖြင့်ဒကာဓမ္မတို့ဒီဥစ္စာဥပဒနာညာနဲ့အလုံးမလုံးတဲ့ပုဂ္ဂိုလ်မှာတောက်တောက်ကြည့်နေတာပဲလို့မှားမှန်ပါပါအစိမ့်နဲ့ရောထားတဲ့အရက်ကိုတောက်ပြက်နေတာပဲမှန်ပါပါဘုက္ခမောကောင်းသဘောပါပါပါဒီနေ့အရေးကြီးတယ်ဆိုတာကိုသိကြပါလားသိပါပါဒါဖြင့်ဒီခင်စရာမင်းစရာဆိုတဲ့ခန္ဓာ၅ပါးဒီဒကာဓမ္မတို့ ခင်းကြမင်းကြမဟုတ်ပါဘူးသူကသဗ္ဗေသင်္ခါရအိဋ္ဌသဗ္ဗေဓမ္မအနတ္တသဗ္ဗေသင်္ခါရဒုက္ခဆိုတော့အိဋ္ဌဒုက္ခအနတ္တတရားတွေဖြစ်ပြီးဒီကလာနေတာကို ခမည်းတော်ကအနိစ္စဒုက္ခအနတ္တပျောက်ပြီးဒီကလာအိဋ္ဌဒုက္ခအတ္တဖြစ်ပြီးဒီကလာခင်းကြမင်းကြတာကိုဗျာမှန်ပါပါအဲ့ဒါခင်းကြမင်းကြတော့မြုံမိရောမြုံမိတော့ခန္ဓာပေါ်တယ်တဏှာပြည့်ချင်းတဏှာကြောင့်ခန္ဓာဖြစ်ပြီအဲခန္ဓာရတဲ့ခါကျတော့ဥနာသေးပါပါပါ အဲ့ဒါဥနာသိပါတာဒကာရမတို့သိကျွန်တော်သိရတာလားတဲ့ဒီစိတ်သင်တာလားလို့မေးစိတ်သင်တာပါဗျာရှင်းမလားရှင်းပါဩအစိတ်သင်လို့သေဘောဝင်ရတာဘလို့များများခဲ့ဘုံလို့မေးကြရင်ဒကာရမတွေဘယ်လိုဖြေကြပါမရည်တွက်တော့ပါဒါဖြင့်တခါမှခမရတို့ဒီဒီစိတ်ကိုရှောင်ကျင်ပြီးကြလာလာခဲ့တာမပါဘူးဆိုတော့ဝိပဿနာဘယ်တော့မှမလုပ်ဘူးဆိုတာပါသွားမှန်ပါပါဗျာ ပေါ်လာကြဝိပဿနာဘယ်တော့မှမလုပ်ဘူးဟန်ရပန်ရတဏှာသေးအောင်ဘယ်တော့မှမလုပ်ဘူးဒိဋ္ဌိသေးအောင်ဘယ်တော့မှမလုပ်ဘူးမာနသေးအောင်ဘယ်တော့မှမလုပ်ဘူးဆိုတဲ့အဓိပ္ပာယ်ဟာရှင်းလင်းနေတော့ဒါကြောင့်အခုခန္ဓာကြီးကလည်းသေဘောဝင်အောင်မှဆိုတော့နောက်ဘဝမလုပ်ခဲ့လို့မှန်ပါပါခတိဘဝမလုပ်ဘူးဆိုလို့ရှိရင်နောက်ခန္ဓာပေါ်ပြီးဒီကာလဒကာဓမ္မတို့ဘာဖြစ်မှထင်လဲမှန်ပါပါ gain တော်လောက်ပြီတန်းလောက်ပြီဒီစိတ်ဖြင့်မမျိုးတော့ပါဘူးမသိတော့ပါဘူး သေးစေရတဲ့တရားမှန်သိတဲ့တွေ့သူ့ကိုခင်းတဲ့တဏှာမာနဒိဋ္ဌိနဲ့မခင်းတော့ပါဘူးတဏှာနဲ့ဆွတ်ပါတော့မယ်ဒိဋ္ဌိလည်းခေါ်ပါတော့မယ်မာနလည်းဖြုတ်ပါတော့မယ်ဆိုဥပဒနာသာရှိရင်မမျိုးတော့ပါဘူးမှန်ပါပါတဘောကြလားဥပဒနာရှိရင်မမျိုးတော့မမျိုးသေးတဲ့ပြိုင်နေတဲ့တရားဓမ္မတို့တဏှာမရှိလို့ခန္ဓာခန္ဓာဖြစ်ပါဦးမလားဖြစ်ပါဘူးခန္ဓာမဖြစ်ဘဲနဲ့ဩနာသေးကြီးတွေ့ကျင်လို့မတွေ့ရပါဘူးဒါဖြင့်တရားဓမ္မတို့မမျိုးတဲ့ပုဂ္ဂိုလ်အန္တရာယ်ကင်းလို့ဖေးရှင်းတဘောကြလား မြို့သိတဲ့ဘက်ကိုအန္တရာယ်ရလို့ဘေးတွေအကုန်ခမည်းတော်တဏ္ဍာ၌အစုံတွေ့ကြရတယ်မှန်ပါပါဆိုနိုင်ရဆိုနိုင်ပါပါဒါဖြင့်ဘုရားသခင်ကိုရမကြီးပွင့်လာတာဘယ်နာကတုံးလို့ဆိုတာရိပ်မိကြပါဘူးတင်းနံပါတ်နာကစမှန်ပါဒီက1 2 3 4ကိုနော်ပြိဿသမုပ္ပါ4သဘောကျ တဲ့နံပါတ်နာကနေရပြီကိုရမကြီးကပုဂ္ဂိုလ်တယောက်တယောက်ကြီးအနာနာကနေတချို့လည်းပုဂ္ဂိုလ်တွေအများကြီးတရားဘွဲနာနေရပ်ပြီးကြတယ်ဒါမတော့နဲ့ဒါမတရားဟောတာဒါမတော့နဲ့ကြီးပြောနေတာပဲသိမိဗလားဘယ်တရားဘွဲဘာဟောကြုံလို့ဥက္ကမောင်ဘယ်တရားဟောတယ်ဆိုတော့ပြဉ္ညာနယ်ကနော်မှန်ပါပါသင်စစ်တာဒါအရင်နဲ့ရောက်တတ်တဲ့ဒီကဏ္ဍကြီးကိုမခင်ကြနဲ့မမင်ကြနဲ့အနိစ္စဒုက္ခတတ္တသာရှုကြမခင်ကြနဲ့မမင်ကြနဲ့မမျိုးကြနဲ့မသိတတ်နဲ့ဒါဟောနေတာမှန်ပါဖြစ်ပြင်ဘာမှမဟုတ်ဘူးမှန်ပါပါ ဥပအောင်တဲ့ပြန်ဘာတရားများဟောသည်ဘာမှမဟုတ်ဘာမှမဟုတ်ဒါပဲဟောတာခင်ဗျားတို့ကတော့ခရဘယ်နေရာကျဘာတရားဟောသွားတာဟိုနေရာကျတော့ဟိုတရားတစ်မျိုးဘယ်ဟုတ်လိမ့်မလို့နိဗ္ဗာန်ပေါက်လို့ရှင်ဒါကနေဟောတာပဲမှန်ပါပါရင်းမိဗလားနိဗ္ဗာန်ပေါက်ခြင်းလည်းရှင်နေကြဒုက္ခနာဒုက္ခသစ္စာဆိုင်အောင်ဟောသွားတာပဲမှန်ပါရှင်းကြဗလားဒါရင်ဘုရားဘယ်နေရာဘာတရားဟောတော့ဆိုတော့အရင်မတော့ဖို့တရားပဲဟောတယ်လို့မှတ်လိုက်ခဏအရင်နဲ့ရောနေမှန်ပါ စိတ်နဲ့ရောနေရဲနဲ့ရောတဲ့စိတ်ဆိုတာသိကြပါလားသိကြပါဘူးအဲ့ဒါကြီးမခင်ရအောင်မမင်ရအောင်ဟောတာကြီးပဲလို့ဆိုတာအလုံးတရားဓမ္မတွေသိပါလားဒါပြန်ဓမ္မတို့ဘုရားခင်ကိုရမကြီးတရားကိုအကျဉ်းဆုံးလိုက်လို့ရှိရင်အနိစ္စဒုက္ခအနတ္တဒုက္ခသစ္စာဒါပဲဟောတယ်ဘယ်နေရာဖြစ်ဖြစ်ဒုက္ခမောင်ဘယ်နေရာပါဟောတယ်ရှည်တော့ရှည်လိုက်မယ်ရှည်ပင်ရှည်ညလည်းနေကုန်းချုပ်တော့တရားကြီးပဲ သဘောကျရှင်းတော့ရှင်းလိုက်မတရားအမြင်မျိုးရှင်းမှာတာဝရဏပြမှာဘယ်တော့ဟောတယ်ဘာဘာဟောဟောကျင်တာဟောနောက်ဆုံးမိဒါပဲနေကုန်းချုပ်သွားတာပဲရှင်းမလားရှင်းပါပြီဒါရင်ဖျားပွင့်လာတာစိတ်နဲ့ရောထားတဲ့အရက်ခွက်နဲ့တူတဲ့ခန္ဓာကြီးကိုမခင်ရအောင်မတော့မိအောင်မမြုံမိအောင်ဒီနာတရားဟောတော့မူရာဖျားပွင့်တော့မူရာသည်ဤရေးပဲဆိုတော့မှတ်ကြမှန်ပါပါခန္ဓာ၅ပါး အစိမ့်နဲ့ရောက်ထားတဲ့ရဲ့တရားကြီးကိုတဏှာနဲ့မမြုံမိအောင်ဒိဋ္ဌိနဲ့မမြုံမိအောင်မာနနဲ့မမြုံမိအောင်လို့ဒီနာရပိဒကလာဟောကြံလို့ပေဘောဝမပုဂ္ဂိုလ်တွေမသေးရအောင်လို့ကိုရမေကြီးဒီနာမှာအမြဲရှိတယ်ဆိုတာမှတ်ရလိမ့်မယ်မှန်ပါပါခင်ဗျားတို့ကနေဆရာတို့ကအနတ္တမရှိမိတဲ့ခင်ကြတော့ပေါက်လိုက်မှကွာမြိုလိုက်မှကွာမသေးဘူးလေလို့လားလို့မေးခြင်းသေးတဘောကြမရှိမိမရှိတဲ့အချိန်မှာခင်ဗျားတို့မျိုးနေတာမှန်ပါ မရှိတဲ့အချိန်မှာယူနေပါဗျာ။အော်ကိုကိုကိုခင်းရတယ်။ကိုသားလေးခင်းလိုက်သမီးလေးခင်းလိုက်ဘာလုပ်နေကြတာလဲ။စိတ်ပါစိတ်မျိုးနေ။ဘာဖြစ်လို့မျိုးကြံသေခြင်းလို့ရိမ့်မိလား။ဘာဖြစ်လို့မျိုးနေတာလဲ။သေခြင်းလို့ပါဗျာ။မျိုးတယ်ဆိုတော့တဏှာဟုတ်လားတဏှာရှိရင်နောက်ခန္ဓာလာမယ်။ခန္ဓာလာရင်သေဖို့ရကြီးอ่ะလာပါဘူး။ပါလာဘူးလား။အဲ့တော့ဒကာရမတို့ဥပဒနာမရှိတဲ့ပုဂ္ဂိုလ်မှာမျိုးသိတဲ့ပုဂ္ဂိုလ် ရှင်းမလားဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာစင်ကြင်ပြီးဒီကလာတဲ့ဥစ္စာမမျိုးပါဘူးမျိုးရင်ဖြင့်ဒီဘွယ်တဏှာနဲ့မျိုးလိုက်လို့ရှင်ခင်မရင်မှားလိမ့်မယ်မှားလို့ရှင်ခန္ဓာရမှာခန္ဓာရရင်ဒီဘောဝင်ရလိမ့်မယ်ကဲမဲ့ဖြင့်မခင်တော့ပါဘူးဆိုမခင်အောင်လုပ်နေတဲ့နိဗ္ဗိဏညာဟာအလွန်ရေးကြည့်နေတာမှန်ပါပါဘုရားဘုရားဘယ်လောက်ရေးကြည့်လဲကြည့်ပါပါဒါဖြင့်သူ့မလုပ်ဖဲနဲ့ ဒီတဏှာသေးလိမ့်မယ်ဆိုတော့မဲ့ယုံကြည်စရာရှိရဒီတဏှာမသေးဘဲနဲ့ဒီခန္ဓာအလိုလိုပြောက်လိမ့်မယ်ဆိုတာကောမယုံကြည်ပါဘူးမယုံကြည်နဲ့လားဒီခန္ဓာရှိနေတဲ့ကရမဒီဥနာသေးနဲ့တော့ခွဲလို့ရလိမ့်မယ်ဆိုတာကောမယုံပါဘူးကဲဒါဖြင့်တရားဓမ္မတို့ဥနာသေးလည်းမကြောက်နဲ့ခန္ဓာလည်းမကြောက်နဲ့တဏှာလည်းမကြောက်နဲ့ခင်ရမင်းရမမြုံမိကိုကြောက်မှန်ပါပါရိပ်မကြလားခင်ရမင်းရကိုမမြုံမိကိုခင်ရမင်းရကိုမမြုံမိကိုရအလွန်ရေးကြည့်တယ်မှန်ပါပါ ခမရတို့ကတော့ခင်ယမယံအနန္တမှာအမြဲတည်းမျက်စိမျက်နှာတွေကြည့်ပြီးနေရမှာမျိုးသိမ့်နေရမှာစိတ်ချမ်းသာတယ်ဖြစ်ဖြစ်ပုံကဥပါတော့ကမှန်ပါဗျာခင်ယမယံလေးမျက်စိမျက်စိမျက်နှာလေးကြည့်ဖြားတာတော့ကိုနာဖြားမှာနော်ပျော်ရကစားနေတာလေဒီပြင်သွားကစားတာကြိုက်သလားခင်ယမယံလေးကိုနာကစားနေတာကြိုက်တာကိုနာကစားတာကြိုက်တာဗျာဝါပြီဒါဘာဖြစ်လဲမျိုးနေတာမျိုးလားတပည့်ကြမျိုးရင်ဘာဖြစ်မလဲ ခန္ဓာရပါအဲတဏှာတဏှာနဲ့မြုပ်ပြီးရင်ရှင်တဏှာကြောင့်နောက်ခန္ဓာပြန်ရမရပါနောက်ခန္ဓာပြန်ရရင်ဘာဖြစ်မလဲဥနာသေးနဲ့ခင်ဗျားတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ဝိညာဉ်ချိုးရမယ်မဆိုရဘူးလားအဲ့တော့ခင်ဗျားတို့ကလည်းမမြုပ်ရငိုတော့မယ်ပုံမိုက်လိုက်တဲ့ကလေးဟိုမိဘွားမိခဲလေးကိုသွားကင်တော့အမေကလက်ကင်ဆွဲလိုက်တယ်အဲ့ဒါသူကမိခဲမကင်ရတော့ငိုတော့ဒီကလေးကဘာမှမသိလို့လို့မဆိုရဘူးလားဆိုလိုက်ပါဘူးဒီမလားခင်ဗျားတို့ ဒီကိုယ်ခန္ဓာဖြစ်စေသာမိခန္ဓာဖြစ်စေမခင်နဲ့နော်မခင်နဲ့အဲ့ဒါမိခဲ့တယ်ခမရတို့လောင်မှာခမရတို့သေဘောကံလို့မှာသူပဲဆိုလို့ရှိရင်ခမရတို့ကတော့ခိုက်တာတရားတော့အထုချင်မယ်ဒီဥစ္စာကတော့ဖြစ်လာပြန်တော့ဘယ်နဲ့လုံးမလို့ဘယ်နဲ့မလုံးနဲ့သေလိုက်ပြောရင်ဖြစ်တယ်ရိပ်ပြီမလားဘယ်နဲ့မလို့ဘယ်နဲ့လောက်เสียရှိသေးလားဘာဖြစ်ရမှာတော့နဲ့သေဖို့ပဲရှိတယ်သေတော့အလိုလေးမတတ်နိုင်လေ သေးတဲ့အခါကျတော့ဒီကနေ့ကျတော့ဥက္ကမောင်တို့ကဘယ်မကယ်နိုင်ကြတော့ဘူးလားမယူနိုင်ကြတော့ဘူးလားမလာဘူးလားလာပါတော့ဟိုကိုကောက်တယ်လေစိတ်တွေကသိရလားပေါ့ဘယ်သူတတ်နိုင်သေးတယ်တတ်နိုင်ပါဘူးအဲမတတ်နိုင်ဟိုမတတ်နိုင်တဲ့ချိန်ကျတော့အော်ပေါ်ရတယ်အဲမတော့ခင်ကပြောက်အောင်လောက်ပါဆိုတော့လေခင်ဗျားတို့ကကိလေသာအငတ်ပြဒနာကြီးကဘဝဆက်ဆက်ကပါလာတော့မြေခြင်းတဲ့စိတ်ကလည်းသိမ့်များလုံးတယ်ရပါပါရှင်းမလားရှင်းပါဒါဖြင့် ဒီဘဝဖြင့်ခုဆရာကောင်းနဲ့လည်းတွေ့ဘုရားကလည်းဒီလိုဟောပြန်တော့ငါပွင့်လာတာဟောရိနာမှာပွင့်လာဟေးမင်းတို့မတော့ဖြစ်အောင်လို့ဟုတ်ပါဘူးသိမိပါလားသိမိပါခင်ယမယနာမှာဘုရားအမြဲရနေတယ်လို့အောင်းမိပါဟုတ်ပါဘူးခင်ယမယနာမှာဘုရားအမြဲရနေတယ်ခင်ယမယဒါအစိမ့်နဲ့ရောထားတဲ့အရက်တွေပဲတဲ့ဟုတ်ပါဘူးခင်ယမယအာယုန်နေရာပါပါလိမ့်စိတ်နဲ့ရောထားအဲ့ဒီနံဘုရားအမြဲဆောင်မမြုံနဲ့မမြုံနဲ့မင်းကအငတ်မင်းတို့ကတန်တရားက အငတ်ပြေပြီးဒီကလာဒီရောက်လာတာမဟုတ်ဘူးငတ်ရဲ့တန်းလန်းနဲ့ဒီရောက်လာတာအဲ့ဒါဘာမမျိုးနဲ့မမျိုးနဲ့ဒီဥစ္စာမျိုးကောင်းတာမဟုတ်မင်းသိလိမ့်မယ်သိလိမ့်မယ်လို့သိလိမ့်မယ်သိလိမ့်မယ်လို့သာရှုနေกว่าသွားပြီးမမျိုးနဲ့လို့ဆိုတာဒီနာအမြဲရတယ်ဒါပြန်ဥပဒနာရှုတဲ့ပုဂ္ဂိုလ်မှာဘုရားဆောင်သဘောကျဝိပဿနာမရှိတဲ့ပုဂ္ဂိုလ်ဒီကားလို့ဆိုလို့ရှိရင်ဖြင့်ခမည်းတော်ကခမည်းတော်သိခြင်းတော့တောက်နေတယ်မှန်ပါပါ ရက်နဲ့စိတ်နဲ့ရောက်ထားတဲ့ရက်ကိုသိခြင်းလို့တော့မှန်ပါပါကိုယ်ခန္ဓာ၅ပါးပေါ့ဗျာမှန်ပါပါရှင်းကြပါလားရှင်းပါပါဩဒါဖြင့်ဒီဥပဒနာမရှိတာဗျာဘာလို့နေပါလိမ့်မလို့ဆိုတာကိုယ့်အကူပေါ်ပြီပေါ်ပါပြီဥပဒနာရှုတာဒီဘာလို့နေတာတုံးဆိုတာလဲပေါ်ပါပြီမှန်ပါဘူးဥပဒနာရှုနေတော့ဘုရားဒီနာရှိနေလို့ဩကိုရမေကြီးရှိနေလို့မလို့ကောင်းတာဖြင့်သူကမတော့နဲ့ဆိုတော့မတော့တော့ပါဘူးဆိုပြီးဒီကလာခင်ဗျားတို့ဥပဒနာရှုနေတာမှန်ပါဗျာ ဝိပဿနာမရှိတဲ့အချိန်ကြလာတဲ့ခါကျတော့ကဲဘုရားလည်းမနာမှမရှိတဲ့ရှိပင်ရှင်ညာဆိုတော့ပေပြီးအရွက်တိုင်လည်းမကွဆိုပြီးကိုယ်ကိုယ်ကိုခင်လိုက်သာသမီတွေကိုခင်လိုက်ဆိုတော့အရွက်တိုင်ပြီးကလည်းကိုရောကြီးကလည်းတားခမရတို့ကလည်းအရွက်တိုင်ဆိုတော့ဩဘုရားသခင်ကိုရမေကြီးကပါရမီ7ပါးပြ30ဆွန်ကြီး9ပါးတွေသူတို့အတွက်လှုပ်လာတာတကယ်တော့ကြောင်တိုက်လာကြီးလားလို့ခင်ဗျားတို့ပြောချင်ကြီးပေါ်လာ ပေါ်ပါဗျာပေါ်ဘူးလားပေါ်ပါဗျာအတော်ဆိုးတဲ့ဓမ္မတွေပါလားဆင်ဖြင့်ညှင်းဖို့လိုသေးလားလိုပါဘူးဗျာဒါရင်ဒါဖြင့်ဝိပဿနာလုံးမဝိပဿနာလုံးမရမယ်ဆိုတာဖြင့်ပေါ်ကြပြီပေါ်ပါဗျာဝိပဿနာမလုပ်ရင်ခင်မိမှာပဲခင်ပါပါသဘောကျဒါဖြင့်ဒကာရမတို့ဘုရားသခင်ကိုရောမြတ်ကြီးကလည်းဒီနားမှာ စကားလေးနဲ့နဲ့ခင်များတို့မှတ်လိုက်ပါဦး အနန္တယာတဲ့။ဒါရုပ်ပါဠိတော်မှာမင်းတရားဓမ္မတွေဖြစ်စေမင်းရံပမိတွေဖြစ်စေကွာတဲ့။ဒါကြတဲ့ဓမ္မနုဓမ္မပฏิပန္နအကျင့်ကိုကျင့်ပါစီ။အဲ့ဒါငါဘုရားအနာရှိလို့ပူဇော်နေတဲ့ရိုသေပြုတ်နေတာပူဇော်နေတာအဲ့ဒါပူဇာပူဇာတကပူဇော်ရဲမှာပြင်အမြတ်ဆုံးတဲ့ပူဇော်နေတာကွာတရားအထုတ်တဲ့ပုဂ္ဂိုလ်ဆိုးနေ ရိမ့်မိပဲတရားထုတ်တဲ့ပုဂ္ဂိုလ်များမှာငါဘုရားအနာရှိလို့တဲ့အနန္တရတဲ့ဒီပုဂ္ဂိုလ်ဟာတရားကျင့်နေတဲ့ပုဂ္ဂိုလ်များဖြစ်ပျက်ပြီးနှလုံးသွင်းနေတဲ့ပုဂ္ဂိုလ်များအလွန်ကိုယုံသေးပြုနေတာအလွန်ကိုပူဇော်နေတာပူဇော်ကပူဇော်တဲ့မှာအမျက်ဆုံးနဲ့ပူဇော်နေတာကွာသိချာဟောမှန်ပါပါသဘောကျကျပါပါအဲအပူဇော်ကအပူဇော်တဲ့မှာတရားထုတ်နေတာဒီဘုရားကြိုက်တဲ့အပူဇော်အစေမှန်ပါပါတရားထုတ်နေတာဒီ ဘုရားရဲ့တိုက်ကိုဆွတ်ချက်ပါလားတပည့်ကြလားဒါပြန်ပန်းရည်ချမ်းတို့ကိုပရမယပူဇာရလို့မလားဘူးမှန်ပါပါပူဇော်တော့ပူဇော်ရတာပေါ့ဗျာသို့တော့အကြိုက်ဆုံးပူဇော်တာကဘာတော့ဘုရားထုတ်ပြီးကျင့်ကြံနေတာငါဘုရားကို အမှန်နဲ့နှိမ့်ဆိုင်တာနဲ့ပူဇော်နေတာမှန်ပါပါရှိလေတရားဓမ္မတွေဒီဥစ္စာဘုန်းကြီးကဆောင်ပြောတယ်လို့လည်းမဆိုပါနဲ့ဘုရားကလည်းကိုယ်တိုင်ဖွင့်ထားပါတယ်နော်ညီတော်အနန္ဒာရံဖြစ်စေလူဖြစ်စေကွာ တရားဓမ္မနုဓမ္မနုဓမ္မပရိပန္နာကျင့်ကိုကျင့်တယ်လို့ရှိရင်ငါဘုရားကတတ္ထရံတက္ကရောတိဂရုံကရောတိပရမာယပူဇာယဒါဘသူပါဠိတော်ပဲနော်ငါဘုရားကိုတဲ့အယုသေပြုတာမှလည်းအကြီးဆုံးกว่าမှန်ပါပါပူဇော်တာမှလည်းအကြီးဆုံးกว่าဟုတ်လားအမြတ်ဆုံးတယ်လေပူဇော်နေတယ်ဆိုတာဒါပဲသဘောကျလားဒါရင်ဘုရားပူဇော်တာ ပူဇော်ကပူဇော်ထဲမှာဘာနဲ့ပူဇော်တာကိုရောင်မြကြီးအနှစ်သက်ဆုံးအကြိုက်ဆုံးအမြတ်ဆုံးလို့ဆုံးဖြတ်ချက်ချသွားပါလိမ့်တရားအားထုတ်ပြီးပူဇော်တာအဲတရားထုတ်ပြီးနေတာသူကြိုက်ဆုံးတယ်သဘောပါကြဗလားပါပါပါခိုင်းသေချာစဉ်းစားကြည့်တာပါတဲ့ရှင်မြန်တူတယောက်ရှိတယ်ဗျာတိုင်းပြောက်ချုံမင်းလုံးနေတဲ့ရှင်မြန်မသူရွှေရင်ငွေတွေကျွတ်တော့သွားပေးလို့သူတော့တာရပါမှန်ပါဗျာတော်ထဲမှာရှိတယ်မရသဘူးအရာထူးတဲ့အဲဆင်ပြူတော်များပူဇော်မယ်ဆိုတော့သူကလည်းတော်ထဲမှာတော့ မသွားနိုင်တဲ့ပုဂ္ဂိုလ်ဖြစ်နေတော့အလွန်မကြိုက်ပေဘူးတိုက်ပါဘာလို့လဲရခဲ့ရခဲ့လို့ပူဇော်ရကပူဇော်ရဲမှာလဲစင်မီတော်နဲ့ပူဇော်ရင်ရှင်မြင်သည်ဥပအောင်ကြိုက်ဆုံးနေမှာကြိုက်ဆုံးပါဗျာထို့တူပဲတဲ့ဒီပြန်ပူဇော်မှုတွေနဲ့ပူဇော်တာဖះမှာချိုးကြီးလေးလုံးနဲ့ပူဇော်သောကြောင့်ဒီပြန်ဆွမ်းလေးကောင်းလေးလောက်ကိုသူမသားရပါဘူးချိုးတွေပါလာမှန်ပါပါတပည့်ကြလားအချွေရံနေစရာမမပေါင်း၈000လေးတောင်ဆိုတာတွေကလည်းသူ့အချွေရံနဲ့ပူဇော်စရာလဲ ဥက္ကမောင်လိုသေးလားမလိုပါဘူးမလိုပါဘူးဘာနဲ့ပူဇော်တာကြိုက်ဆုံးဆုံးဆိုတော့မှသူဟာတဲ့သူများအတွက်သူမိတာရသေးလက်ထက်ကလေးကငါအတွက်ဆိုရင်အဲ့ဒီတုန်းကနိဗ္ဗာန်ရမယ်သူများအတွက်ကြိုးစားမယ်ဆိုပြီးလေးသိရှင်နဲ့ကဘာသိပြန်အားထုတ်တယ်မှန်ပါအားထုတ်တဲ့အခါကျတော့သူများအတွက်ဟောနိုင်ပြောနိုင်အောင်သူများနိဗ္ဗာန်ရောက်တဲ့တရားကိုဟောနိုင်ပြောနိုင်အောင်ငါကြိုးစားမယ်ဆိုပြီးဘုရားအဖြစ်ကိုယူရတယ်မဟုတ်လားမှန်ပါ အဲ့တော့သူများအတွက်ကသူကအချိန်အများကြီးမကုန်ခဲ့ဘူးလားဟုတ်ပါဘူးအဲ့ဒီသူများအတွက်အချိန်အများကြီးကုန်တော့သူများကပေတေတွေလုံနေတော့သူသူပူဇော်ရရောက်သေးရလားရောက်ပါဘူးကဲကိုရမကြီးကြိုက်တာနဲ့ပဲပူဇော်တော့မယ်ရှင်ဘယ်လိုများကြိုက်လဲဟုတ်ပါဘူးဒါရင်ကိုရမကြီးကြိုက်ဆုံးမှာဘာပါလိမ့်နေကြရမှာတရားတရားအလိုပါဗျာတရားထုတ်နေတာပူဇော်နေတာပဲဆိုတော့လေးစားစွာမှတ်လိုက်ပါသဘောပါလားဒါဖြင့်တရားဓမ္မတို့ဘုရားကြိုက်ဆုံးနဲ့ပူဇော်ကြစမ်းပါ မှန်ပါဗျာဘာနဲ့ပူဇော်ကြဘုရားကြိုက်ဆုံးပူဇော်ဘုရားကြိုက်ဆုံးကဘာပါလဲဘုရားအထုပူဇော်ပါအင်းရှင်မြန်ကြိုက်ဆုံးကရှင်ပြုတော်ဘုရားကြိုက်ဆုံးကလည်းဘုရားအထုဘုရားအထုပြီးဒီကာလနေတာဒါသူပရမယပူဇာရပဲပရမယလွန်ကဲတော့ပူဇာကပူဇော်ခြင်းပူဇေးသည့်နာမပူဇော်သည်မြည်กว่าငါဘုရားကြိုက်ဆုံးနဲ့ပူဇော်နေတာတဲ့ငါလေးပင်နဲ့ကဘာတုံသူတို့အတွက်ဒီတရားကိုအထုတ်စေခြင်းနဲ့ဒီတရားနဲ့မှသူတို့သံဃာခီးက လွတ်ကြမှာဖြစ်နေတော့အဲ့ဒီလို့သူလုံနေတာဒီငါဘုရားစကားတလူမသိလိုက်နိုင်နေတာအဲ့ဒါပူဇော်နေတာပဲလေသဘောကျလားဒါဖြင့်ဒကာရမတို့ပူဇော်ကပူဇော်ထဲမှာဘယ်ပူဇော်ကြိုက်ဆုံးပါလိမ့်ဘုရားထုတ်ပြီးပူဇော်တာကြိုက်ဆုံးမဲ့ဆိုတာသိကြပါလားသိကြပါဘူးကဲဒါဖြင့်တရားထုတ်ပြီးပူဇော်ခြင်းလို့ရှိရင်လေကွာတဲ့ငါနီးလေးပေးပါဦးမယ်ဟုတ်ကဲဒကာရမတို့အကြိုက်ဆုံးပူဇော်တာကိုလည်းဖြင့် တရားအထုတ်ပြီးပူဇော်ပါတရားထုတ်ပြီးဘုရားရှိခိုးနေဖို့မဟုတ်ပါဘူးအထုတ်နေရင်ပူဇော်နေတာတပည့်ကြအဲအဲ့တော့အဲ့ဒီကဲတော့ပူဇော်လို့ရှိရင်ပူဇော်ပုံနည်းကိုလည်းငါပြောပါဦးမယ်ဘုကမရေတိတ်ဖို့တန်တဲ့စကားတွေနော်မှန်ပါဗျာပူဇော်ပုံနည်းငါပြောငါဘုရားကြီးကွာတဲ့အသင့်အသင့်နှလုံးသွင်းပြီးဒီကလာအမှန်အထုတ်လိုက်တာနဲ့ငါဒီဩနာတိမရှိတဲ့နိဗ္ဗာန်ကြီးငါရောက်ခဲ့ပါတယ် အသင့်အသင့်နှလုံးသွင်းတာလေယောနိသမင်္ဂါရပေါ့ဗျာမှန်ပါပါအသင့်အသင့်နှလုံးသွင်းပြီးဒီကလာအာထုတ်တာနဲ့တဲ့သမဗရာနဲ့အာထုတ်တာနဲ့နှလုံးသွင်းမှန်ပြီးအာထုတ်လိုက်တာနဲ့ငါဒီတဲ့ဒုက္ခကသင်ကင်းခြင်းနဲ့ရှိရောက်ပါတယ်ငါဤတပိသားများလည်းငါပူဇော်တယ်လည်းမြည်အောင်မင်းတို့လည်း ငါခဲ့တော့ပဲဥနာသေးလောက်အောင်ဆိုလို့ရှိရင်ဖြင့်အသင့်အသင့်နှလုံးသွင်းပြီးဒီကလာအထုတ်လိုက်လို့အထုတ်ကြပါလို့သေချာတိတ်တော့မြန်ပါဘုရားတပည့်ကြပါဒါရင်ဒီလိုပူဇော်ကြပါဗျာနှလုံးသွင်းပြီးအထုတ်ပြီးပူဇော်ကြမင်းတို့ကိုယ်တနာဖြင့်၎င်းငါပူဇော်ခြင်းဖြင့်၎င်းဒီနည်းကောင်းဆုံးကိုယ့်ကိုယ်ကိုသေလို့ချင်လဲဒါလို့ပေါ့ဗျာဖះကိုလည်းအကြီးဆုံးပူဇော်ခြင်းဒါလို့ဒါလို့ရမယ်ဆိုတော့ပေါ်ပြီဒီကရမတို့ ဘုရားကိုအကြီးဆုံးပူဇော်ခြင်းပဲမရပါဘူးဘုရားကိုအထောက်အောင်မယ်ကိုကိုကိုအသေးလွတ်ကိုရှာခြင်းလဲမရပါဘူးကဲဒီလောက်ဆိုရင်ဖြင့်အာမထုတ်လို့ရှိရင်ဖြင့်ဘုရားလည်းတန်မြညာကြည်ညိုတာအကြီးဆုံးတဲ့ပူဇော်ရမရောက်သေးပါဘူးမရပါဘူးသဘောကျလားအာမထုတ်တဲ့ခါကျတော့ငါကိုလည်းပြစ်ထားရတာပဲသိချင်းပြပစ်စီတော့ကိုကိုလည်းတနာတဲ့ပုဂ္ဂိုလ်ဘူးဘုရားလည်းအလွန်ဆုံးကြည်ညိုတဲ့ပုဂ္ဂိုလ်လို့ဆိုလို့ရတယ်မရပါဘူးဟာကန့်လန့်ကြည့်ပါလားကန့်လန့်ပါ ဒါဆိုရင်တရားမထုတ်တဲ့ပုဂ္ဂိုလ်ဘုရားအလွန်ဆုံးကြည်ညိုတဲ့အထဲလည်းပါသေးရဲ့လားမပါပါဘူးကိုယ့်ကိုယ်အသေးလို့ရှောင်တဲ့အထဲကိုမပါပါဘူးဟာဒီလူတော့မိုက်တာတော့မရှိဘူးပေချာဒီစကားနှခုံးကိုစဉ်းစားကြည့်ပါဒကာဓမ္မတို့သိသိချာချာစဉ်းစားမှဒီဥစ္စာပေါ်လာမှန်ပါဗျာကဲဘုရားကအပူဇော်ကအပူဇော်တော့မှဘယ်အပူဇော်အကြိုက်ဆုံးတဲ့ဥက္ကမောဘုရားအပူဇော်တာကြိုက်ဆုံးအဲရတယ်တရားနဲ့သူ့ပူဇော်တာကြိုက်ဆုံးတရားထုတ်တာနဲ့ပူဇော်တာကြိုက်ဆုံးဟုတ်လား ကိုကိုကိုအသေးလို့ရှောင်ဉဏ်ကြလို့ရှိရင်လေဒကာဓမ္မတို့တရားပဲအထုတ်မှာဟုတ်လားမှန်ပါပါအဲ့တော့တရားအမထုတ်တဲ့ပုဂ္ဂိုလ်မှာလည်းဘုရားကလည်းသူကြည်ညိုရကြည်သမင်ညမိဘရွရာပဲရှိပါလိမ့်မယ်မှန်ပါပါဟုတ်လားကိုကိုကိုခင်မာရဲဆိုမှလည်းသေဘွဲကြီးတိုးနေတဲ့ပုဂ္ဂိုလ်ရဲ့အပါဝင်ဖြစ်ပါလိမ့်မယ်ဖြစ်ပါလိမ့်မယ်မဆိုးနိုင်ကြဘူးလားဒါဘုန်းကြီးကစကားတက်လို့ပြောရလားဘုရားစကားနှခုံးကိုခင်ဗျားတို့နားလည်မှုရှိအောင်ပြောရလားသေချာစဉ်းစားဘုရားစကားနှခုံးနားလည်မှုရှိအောင်ပြောပါဘုရားကပူဇော်တော့ပူဇော်တယ်မှလည်း ဓမ္မနဲ့ပူဇော်တာငါအချိန်ဆုံးกว่าဟုတ်လားကိုကိုကိုအသေးလို့ရှောင်မြင်ကြလို့ရှိရင်လေတဏှာလို့အသေးလို့ကိုရှာရင်ကြလို့ရှိရင်လေတရားနဲ့ရှာမှဒီတဏှာချုပ်မှန်ပါပါတဏှာချုပ်မှခန္ဓာမရခန္ဓာမရမှမသေးတာကိုဗျမှန်ပါပါသဘောပါဒါဖြင့်တရားမထုတ်တဲ့အချိန်ကြတော့အားလုံးတရားဓမ္မတွေကိုကိုကိုဆွဆွဲကြပြီတော့မင်းဟာဗုဒ္ဓဘာသာဆိုဖရာကြီးညိုတဲ့ဆိုမဲ့လည်းမင်းဟာဟုတ်ပါဘူး သဘောကျမှန်ပါပါမင်းအမေကိုမင်းချစ်ပါတယ်လေဆေးတွေဝါးတယ်နဲ့ဝိုင်းထားမှာမင်းကသေဘောဝิญဉာဏ်သားပဲသဘောကျလားမှန်ပါပါမျိုးမျိုးရှင်မကြိုက်ပါစေနဲ့လို့ရှင်အောင်တွေဝယ်ပြီးပူဇော်ညသလားမင်းကသေဘောကြတော့ရှင်သာရှင်သာမင်းကမကြိုက်စေရှင်လားသေဘောဝင်ဖို့တော့မင်းကအလုသားပဲကိုကိုကိုမြည်ဖို့တွန်ဖို့တွေချဲ့လေကွက်တွေကုန်ပါလားပြီမပါလေဘူးလားမှန်ပါပါဂိုင်းဒါဖြင့်ဒီစကားနှစ်ခွန်းဟာဘလို့ဖို့တန်တယ်ဆိုတာခင်ဗျားတို့စဉ်းစားဖို့ကောင်းပါလေမှန်ပါပါ ဘုရားကြည်ညိုခြင်းအလွန်ဆုံးကြည်ညိုခြင်းလို့ရှိရင်ဘာလို့อ่ะတရားထုတ်ရမနော်အမေတရားသာအားထုတ်နေဥက္ကမောင်ဒါပူဇော်ပြီးသားမှန်ပါပါသဘောကျလားကိုကိုကိုသနာပါတယ်ဆိုရင်လည်းဘာလို့อ่ะတရားထုတ်ပါပါဟောတပည့်တော်ပြန်ဥပ္ပန္နမသေမှာများအလွန်ကြောက်ခင်ဗျာအားတော့မထုတ်ဘူးဆိုတော့မကြောက်လို့နေတာမှန်ပါပါရှင်းမလားဒါဖြင့်ဒကာရမတို့ဘုရားကြည်ညိုဆုံးဖြစ်ခြင်းဘာလို့ကြမလဲကိုကိုကိုအတနာဆုံးပုဂ္ဂိုလ်ဖြစ်ခြင်း ရှင်းမလားဘုရားအမထုတ်တဲ့ချိန်ကျတော့ကိုယ့်ကိုယ်ကိုမြည်တတ်တွန်တတ်ဆုံးမတတ်ဗလားလို့မေးလိုက်ပါတယ်မင်းဘယ်လိုဆုံးမမင်းဘုရားလည်းကြည်ညိုတဲ့အကောင်မဟုတ်ပါဘူးမင်းတော်မှာကိုကိုကိုလည်းချစ်တဲ့ကောင်မဟုတ်ပါဘူးမင်းအသေးခံမိုက်နေတဲ့အကောင်ပါမဆိုးတယ်ဘူးလားသဘောပါဗလားဒကာဓမ္မတွေကိုကိုကိုမြည်တတ်တွန်တတ်ဗလားဘယ်နဲ့ဆိုကြမင်းကဘုရားလည်းကြည်ညိုတဲ့လူမဟုတ်ပါဘူးဟုတ်လား သေးခံမိုက်နေတယ်အသေးခံမိုက်နေတဲ့လူလူတယောက်တည်းမင်းပါဝင်ပဲလို့ကိုဆိုရပလားဆိုရပါဘူးကဲဒီလောက်တောင်ကဲတရားဓမ္မတို့ဒီလောက်တောင်တော့ဖြင့်ခင်ဗျားတို့ကဗုဒ္ဓဘာသာဆိုတဲ့နာမည်ကောင်းလေးလဲဆိုင်းဆွဲရုံလေးနဲ့မတော်သေးဘူးမှန်ပါပါဗျာတော်ပါမလားဗျာတော်ပါအသေးလို့ရှောင်ပြီးကာလဆရာဝန်အကုနေလို့လည်းမတော်သေးပါဘူးတော်ပါမလားတော်ပါဓမ္မအထုံးမှအသေးလို့ဆိုတာရမှာမဟုတ်လား gain ဒါပြန်ဖရာ မင်းတို့ကွာတဲ့ငါဖျားသည်အသင့်အသင့်နှလုံးသွင်းပြီးဒီကလာအထုတ်ခဲ့တာနဲ့အသေးလို့ငါရောက်ခဲ့ပါတယ်မှန်ပါမင်းတို့အတွက်လည်းငါလေးတင်နေကဘာသုံးသီးသားမင်းတို့ကိုလုပ်ခဲ့တာလဲမင်းတို့လည်းအသင့်အသင့်နှလုံးသွင်းပြီးဒီကလာအထုတ်ကြလို့ရှိရင်ငါကဲ့သို့ပဲအသေးလို့ရောက်ပါလိမ့်မယ်ကွာအဲ့ဒီနီးလိုက်စမ်းပါဆိုရယ်နီးလည်းပေးပြန် မှန်ပါပါဒါဖြင့်နှလုံးသွင်းပန်ပြီးအထုတ်ရင်ရမယ်မှန်ပါပါရှင်းမလားရှင်းပါပါဘယ်လိုအထုတ်ရင်နှလုံးသွင်းပန်ပြီးအထုတ်ရင်ရပါပါနှလုံးသွင်းပန်ပြီးအထုတ်ရင်ရမယ်ဆိုတဲ့ဥစ္စာဖြင့်ဒကာဓမ္မတို့နေရကြဘူးမှန်ပါပါဒါငကိုတော့ခင်းစရာမင်းစရာဖြစ်နေတာနှလုံးသွင်းမှန်းနေတယ်မှန်ပါပါအနိစ္စတရားခင်စရာဟုတ်ပါရဲ့လားဟုတ်ပါဘူးဒုက္ခတရားခင်စရာဟုတ်ပါရဲ့လားအနတ္တတရားခင်စရာဟုတ်ပါအဲ့ဒါနှလုံးသွင်းပါနေတာ ကဲဒါဖြင့်နှလုံးသွင်းမှန်ပေးတဲ့ကာလအာထုတ်ရင်ရမယ်ဆိုတော့ဩဒီဥစ္စာဖြစ်ပြီးပြည့်တဲ့တရားဝေဒနာလေးဖြစ်ရင်ဖြစ်ပြီးပြည့်တဲ့တရားစိတ်ကလေးဖြစ်ရင်ဖြစ်ပြီးပြည့်တဲ့တရားရုပ်ကလေးဖြစ်ခဲ့တော့ဖြစ်ပြီးပြည့်တဲ့တရားဩဖြစ်ပြီးပြည့်တဲ့တရားဖြစ်ပြီးပြည့်တဲ့တရားလို့ခင်ဗျားတို့ဒီကြားကနေပြီးတဲ့ကာလဒီတဏှာနေရာမှာမက်ကင်ဝင်ကြတာပေါ့ဗျာဟုတ်လားဒီတဏှာနေနိုင်သေးရလားနေနိုင်ပါဘူးမနေနိုင်ဘူးတရားဓမ္မတို့ဒီနေရာမှာမက်ကင်တာဝင်ကြရှင်းကြပါလားရှင်းပါဒါဖြင့်ခင်စရာမင်းစရာဆိုတာကိုယ်ခန္ဓာကိုဆိုတာပါ မှန်ပါဘုရားရကအတ္တနံစေပိယံစင်ညာဆိုတဲ့အတိုင်းမိမိကိုမိမိအချက်ဆုံးဆိုပါလားမှန်ပါပါဒကာဓမ္မတို့သူသားသမီးဖြစ်ပါတယ်ဆိုတာဟာအပြောနော်နင်တို့လားဇီးပြစီချပြန်ငုံထားခြင်းသေးတယ်နင်တို့လည်းပုံနဲ့အစရှိသေးနဲ့မိမိကတော့ဆိုခြင်းဆိုမှာပေါ့ဗျာဒါသူမှုန့်တယ်ပြောတာပါတဲ့မယုံမီးလောင်ကြည်စမ်းပါတဲ့အိမ်သိမ်မီးလောင်ကြည်ကိုယ်အရင်ထွက်တဲ့သားသမီးမပါဘူးပါရလားမပါပါဘူးနောက်မှပြန်ဆွဲတာဆွဲတယ်ကိုယ်အရင်ထုတ်လာတယ် ကိုယ်ရင်ထုတ်လာတာကြည့်လို့ရှိရင်ဒကာရမတို့ကဲခတ်မိဗလားမခတ်ဘူးမရုခင်ဆုံးပါလေဟုတ်ပါဘူးခင်ဆုံးပါပြီးတော့မှဥက္ကမောင်တို့လူကြီးအာဘုရုကြံသေးတယ်ဆိုတော့နောက်မှလာမှန်ပါပါဘုရုရင်ဆွဲထုတ်ဟုတ်ပါဘူးဒါရင်ဘုရုခင်ဆုံးတော့ဟုတ်ပါဘူးခင်ဆုံးပါဒါရင်ခင်ရတော့ပြောလာတယ်လောကုတ်တွေပေါ်ကုန်ပြီပေါ်သေးဘူးလားပေါ်ပါဘူးအဲ့ဒါပြန်ကိုယ့်ကိုယ်ကိုခင်ဆုံးဆိုတော့ခင်စရာမင်းစရာစိတ်ကိုရှာတော့ကိုယ်ခန္ဓာတွေ့မှန်ပါပါတွေ့သေးဘူးလားတွေ့ပါပါဒါပြန်ကိုယ်ခန္ဓာဥပဒနာရှိရမယ်မှန်ပါပါ ဘာရှုကြကိုယ်ခန္ဓာဥပဒနာအဲကိုယ်ခန္ဓာဥပဒနာရှုမှသာလျင်တရားဓမ္မတို့ခင်ဗျာမင်းရရှုရောက်တော့တယ်ကျန်တာတွေကတော့လောကုပြုငါတွေပါဘုကမောင်ကျန်တာကတော့လောကုပြုငါပါဗျာကိုမရှိမိတော့လို့သာတော်ခေကွာလာပြီလာဘူးလားလာပါဗျာကိုမရှိရင်မိတော်လည်းသာတော်ခေကွာမတတ်နိုင်ဘူးကွာရှိကျွေးမှာပဲကွာမရှိလည်းမတတ်နိုင်ဘူးကွာသဘောကျလားကျပါပြီအဲကိုတော့ဖြင့် ဘယ်နည်းနဲ့မဆိုခုနကမေးလောင်တယ်လို့ပဲဆွဲထုတ်မှာပဲကို့အတွက်ကတော့ပြန်အရေးကြီးပဲဆွဲထုတ်လိမ့်မယ်ဆိုတော့မသေးကြဘူးလားသိကြပါပါဗျာဒါပြန်ဥက္ကံပေါင်းတို့တယောက်တယောက်ပြောနေတာလောကုတ်တွေပေါ်သေးဘူးလားပေါ်ပါတယ်ဗျာစင်စစ်ကြတော့ဖြင့်တိန်လုံးမေရှုကြီးတင်းနေများအတူတူအိတ်နေတာတော့ကိုကရင်ထွက်ပြေးတယ်မပြေးပဲဘူးလားပြေးပါပြေးမှာပဲတဲ့နောက်မှာသတိရလို့ရှိရင်ဖြစ်သွားနှိုးတာနှိုးပြီးခေါ်ရန်ခေါ်ရလိမ့်မယ်နော်ခိုင်းတာဖြင့်ဒကာဓမ္မတို့ဘုရုခင်ဆုံးပါလေဟုတ်ပါဘူးခင်ဆုံးပါဗျာ သူများအတွက်ချင်းမောင်းပေးတာနဲ့ကိုယ့်အတွက်ချင်းမောင်းပေးနေချင်းအတူတူနှကောင်ကိုက်နေတယ်။သားမြန်လည်းချင်းကိုက်နေတယ်ကိုယ်လည်းချင်းကိုက်နေဘယ်ချင်းရင်မောင်းလို့ဥက္ကမ။ရိပ်ပြီဗလား။ကိုယ်ချင်းရင်မောင်းမှာပဲဒကာဓမ္မသူများချင်းနောက်မှမောင်းပေးရမှာပဲ။သဘောပါ။ဒါဘုရုအခြေဆုံးလို့ဗျာ။ပုဂ္ဂိုလ်ကိုအခြေဆုံးဆိုတာသိကြပါလား။ကောင်းပြီ။ဒါဖြင့်ဒကာဓမ္မတို့ငွေလေးပါလေးလမ်းတွေ့တဲ့အခါကျတော့လက်မြတ်မြောက်သွားကြနော်။ယောက်ျားလက်တဲ့ပုဂ္ဂိုလ်ဒီငွေကိုအရင်ခုံပြီးကြော်လိုက်တယ်။ မကြော်လိုက်ဘူးလားအေးပြီးတော့မှကိုလွတ်ပြီးတော့မှဟေးနောက်ကလူဒီမလာနဲ့နောက်မှပြောတာမပြောဘူးလားပြဥက္ကမောင်ရိပ်မိဗလားဘုရုခံဆုံးကိုကိုကိုခံဆုံးဆိုတာသဘောကျဗလားဒါဖြင့်ဒကာရမတို့ခင်စရာမင်းစရာတရားပေါ်လာပါပြီပေါ်သေးဘူးလားဒါဖြင့်ဒကာရမတို့ဘယ်ဟာရှုကြမှာအဲကိုယ်ခန္ဓာရှုရမယ်ကိုယ်ခန္ဓာကလည်းဘယ်နှပါးရှိသူ မှန်ပါငါးပါးရှိတယ်ဆိုတော့သိကြရင်မဟုတ်လားအဲ့ဒီငါးပါးထဲမှာလည်းတခါဘုန်းကြီးကရဲရွေးအောင်ဒီငါးပါးထဲမှာသူတို့ဟာတချို့ကဝေဒနာမာယာသူတို့ညာထဲမှာထင်လဲသလားစိတ်ထင်လဲသလားရုပ်ထင်လဲသလားဒုမို့ဓမ္မ ानु ပဒနာဆိုတဲ့ဉာဏ်သင်္ခါရတွေပဲထင်လဲသလားဆိုတာအလုံးချိန်အောင်ပါဗျာချိန်ပြီးတော့မှဆံရဆံရကိုကဲအခင်ဆုံးကိုရှင်းစွာဖြတ် ဖြစ်ပြရှုခိုင်းရမှာမှန်ပါဗျာမျက်မှောက်လို့ရှိရင်တော်ပါမလားမတော်ပါဘူးသဘောကျလားဒါရင်လက်ဖြမရရွေးမယ်သာသာ